ဒီကနေ့သာသနာတော်နှစ်2565ခုနှစ်မြန်မာနှစ်1383ခုနှစ်ပြာသူလာဇန်5ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ6ရက်ကြာသပတေးနေ့ညနေပိုင်း6ညနေပိုင်း6နာရီနဲ့3မိနစ်ချိန်ခါမှာဒီနေ့ဆုလာဝဒန်လသုတ်တံကိုစတင်ပြီးတော့ လေ့လာသင်ကြားကြမှာဖြစ်ပါတယ်။ဒီကရပတ်တုံးကတော့ဇာမျက်နှာ9ကရောက်တော့ရောက်နေပါပြီ။ဒါပေမဲ့ဂျားထဲမှာမြုပ်ထားတာလေးကခန္ဓာ၅ပါးဖြစ်စဲမှာမြင်စဲကြားစဲနာစဲစားစဲခြိစဲဆိုပြီးတော့ခြိစဲထိအောင်ပေါ့လေဆိုကြပါစို့ကြံစဲလည်းပါတယ်နော်အဲ့ဒီခိုက်တက်နေမှာ ဥပါဒံဥပါဒံနဲ့ခန္ဓာဘလို့ဖြစ်တာတော့လို့ဆိုတာလေးကိုအချက်တဝက်ပြောခဲ့ပါတယ်အဲ့ဒီနေရာကများသောအားဖြင့်တရားဟောတဲ့ဆရာတော်များ ကခတ်ခတ်ခတ်တူတူပဲဟောသွားကြတာများပါတယ်တုတ်တန်ကရှည်တော့ဩဝိသကတထေးကနေပြီးတော့မေးတယ်တက္ကရာတက္ကရာဆိုတာဘယ်ဟာကိုပြောတာလဲဆိုရင် တေကယဆိုတာဥပါဒနဲ့ခန္ဓာ၅ပါးကိုပြောတာအဲ့ဒါလောက်ပဲရှင်းသွားကြတယ်ဒါတော့ဥစ္စနဲ့တကယ်ဥပဒနာအထုတ်တဲ့အခါကျတော့တေကယဆိုတာဥပါဒနဲ့ခန္ဓာ၅ပါးကိုပြောတယ်ဆိုတော့နားလည်မှုလောက်ဟာဥစ္စနဲ့အထုတ်မှုဥပဒနာအထုတ်မှုအခြေခံကိုလုံလောက်သလားဆိုတော့မလုံလောက်ဘူးဘလို့မှမလုံလောက်ဘူးနော်အဲ့ဒါကြောင့်မလို့ဥစဉ်ကဒီနေရာလေးဟာဖြစ်စေခန္ဓာ၅ပါးကို နော် ဖြစ်မြင်စေကြားစေနားစေစားစေထီစေသိနေစေအဲ့ဒီဖြစ်စေလေးဒီပင်ပွိုင်လေးထောက်ပြထားတဲ့နေရာလေးကိုပဲဒါဥပါဒณะခန္ဓာလို့ခေါ်တာဝိပဿနာက ဖြစ်ပြီးတာလည်းမရှိပါဘူးအဖြစ်သိခင်လည်းကြိုးမရှိပါဘူးဖြစ်နေစေမြင်စေကြားစေနားစေစားစေထီစေသိစေမှာပဲထိုဖြစ် ဖြစ်စေယုံ nant ကိုယုံ nant မှမသိရဲ့အဲ့ဒီအခိုက်မှာပဲ ဒိဋ္ဌိဝင်တယ်အဲ့ဒီခိုက်မှာပဲတဏှာလဲဆွဲတယ်အဲ့ဒီခိုက်မှာပဲမာနဖြစ်တယ်ကိလေသာကဒီနေရာလေးဒါလေးမှလာတာဆိုတော့ဒီဖြစ်ဆိုင်ဖြစ်ခိုက်ကလေးခိုက်တန်လေးမှာနော်မိမိကဝိပဿနာရှုရဖြစ်စေဆင်ခြင်သိရဖြစ်စေသိလို့ရှင်တော့ဒီနေရာကိုယုံနာမှနော်ဖြစ်ပြမှလက္ခဏာ၃ပါးအနိစ္စဒုက္ခအနတ္တမှသိရင်တော့နော်သူကဒါကိုယုံနာဖြစ်နေလက်ခံလိုက်တယ်အဲ့လိုမျိုးသိမှုမရှိဘူးဆိုလို့ရှိရင်ဥပါဒဏ်ကအလိုလိုကတ်သွားပြီ အော်တိုကတ်သွားပြီ နော်ဒါတော့ဖြစ်နေတာကယုံနာအတိညာမပိုင်နောက်ကဥပါဒံပဲဘိုးဆရာတော်ကြီးကတော့ရှေ့ကဖြစ်ဖြစ်နောက်ကမဲ့တယ်ဒါကဟုတ်တယ်ရှုနေတဲ့လူတွေပြောတာကိုယ့်ဘာသာကိုစဉ်းစားကြည့်ပါလားနော်ဝိပဿနာရှုတဲ့အချိန်သိတဲ့အချိန်နဲ့တာမန်ချိန်ပဲရများတာမန်ချိန်ကပုံများတာမန်ချိန်များတယ်တာမန်ချိန်များတယ်ဆိုတော့မရှုမမှတ်တဲ့ချိန်များတယ်လို့ပြောတာပဲဒါတော့မရှုမမှတ်တဲ့ချိန်မှာဖြစ်နေသမျှယုံနာနေနောက်ကဘယ်သူပဲကတ်တော့မလဲဒါဆိုရင်ဥပါဒံ ကပ်ပါတယ်ဥပါဒမဲ့ကပ်မှာပဲဒါကြောင့်ကတ္တာကပိဿုပန်တဲ့တဲ့ကတ္တာလေကြိုရှုလို့လည်းမရဘူးလုံမိပရှုလို့လည်းမရတော့ဒါတော့ဝိပဿနာရှုမဲ့ယောဂီဆိုလို့ရှိရင်ဒီတက္ကာယလို့ခေါ်တဲ့ဥပါဒနဲ့ခန္ဓာ၅ပါးဘယ်ချင်းဖြစ်တယ်လဲနော်အဲ့တော့အဲ့ဒါလေးကသိဖို့ကိုလိုတယ်မိမိကအရှုကယုံနံကိုနော်ရှုရမှာမသိလို့ရှိရင်ယောဂီကလှုပ်တော့လှုပ်တော့ခီးမတွင်ဖြစ်တတ်တယ်။ဟောဒါကြောင့်ဥစဉ်အဲ့ဒါကိုအကျေတော်တော်လေးအသေးစိတ်ပြီးတော့ပြောတယ်။အဲ့ဒါတော့ပြီးခဲ့တဲ့ပတ်တုန်းက ညင်စဲခိုက်တမှာခန္ဓာ၅ပါးဥပါဒံဥပါဒံနဲ့ခန္ဓာ၅ပါးဖြစ်ပုံကိုပြောပြီးတော့စာရှိမှဆိုလို့ကြားစဲနံစဲစားစဲကြားကသုံးခုကိုဖျောက်ထားတယ်ထီစဲကြမှာနောက်ကဟောပဲချမ်းကိုရောက်သွားနော်ဒါတော့ထီစဲမမသွားခင်လေးမှာကြားတဲ့ကအလေးတွေလည်းနည်းနည်းအဆက်ပြတ်မသွားအောင်လို့ပုံသူယူပြီးတော့မှမြင်စဲခဏကိုပဲပုံစံတူထားပြီးတော့မှအဲ့ဒါလေးကိုဦးဇင်းကတော့ပြောသွားပါမယ်သို့တော်လည်းမြင်စဲခဏဥပါဒနဲ့ခန္ဓာ၅ပါးဖြစ်ပုံလေးကို နော်စာတော်ဖတ်ကိုမိုးကျော်ဖတ်ပေးပါဦးမြာအဲ့ဒီမြင်မြင်တိစေခဏနဲ့ဥပါဒနဲ့ခန္ဓာ၅ပါးဖြစ်ပုံဆိုတာလေးနော်မြင်ပါဗျာမြင်တိစေခဏ၌ဥပါဒနဲ့ခန္ဓာ၅ပါးနံပါတ်1မြင်စေခဏ၌မျက်စိနှင့်အစင်းသည်ရုပ်ဥပါဒနဲ့ခန္ဓာနံပါတ်2မြင်လို့ကောင်းမကောင်းခံစားမှုသည်ဝေဒနာဥပါဒနဲ့ခန္ဓာနံပါတ်3မြင်ရသောအစင်းကို မှတ်သားမှုသည်ပညာဥပါဒါနဲ့ခန္ဓာနံပါတ်၄မြင်ရင်းကိစ္စပြီးအောင်ကြောင်းကြဆိုင်မှုနှလုံးသွင်းမှုသည် သင်္ခါရဥပါဒါနဲ့ခန္ဓာနံပါတ်၅မြင်ယုံမြင်တိယုံမြသဘောကဝိညာဉ်ဥပါဒါနဲ့ခန္ဓာဤသို့မြင်တိစေ၌ထင်ရှားရှိသောဤယုံ nant ခန္ဓာ၅ပါးကိုတက္ကာယဟုခေါ်သည် ဟုတ်ပြီဒါသက်ကာယကိုဘယ်ဟာတွေပြောတာလဲဆိုတာနော်တော်တော်သက်ကာယမှာပထမမိမိတို့နားထဲမှာဖန်ထားမှာကထင်ရှားရှိနေသောဖြစ်ဒီမြင်သိစေဆိုတာမှာမြင်သိစေဆိုတာမြင်တုံးလို့ပြောတာမဟုတ်လားတင်ပါဗျာမြင်သိစေဆိုတာလေးကိုမှတ်ထားပေါ့နော်အဲ့ဒါဖြစ်လုံးလုံးစဲဖြစ်နေတာပြောတာဖြစ်ပြီးတာလည်းပြောတာမဟုတ်မဖြစ်သေးငယ်လည်းပြောမပြောဘူးဆိုတော့မြင်စေမြင်စိတ်ဖြစ်ရင်အဲ့ဒီဖြစ်စေလေးမှာမှတ်လို့ပြောတာ ဒါတော့မြင်စိတ်ဖြစ်နေတဲ့အချိန်ခိုင်းမှာဒီခန္ဓာ၅ပါးပါသွားတယ်ဒါတော့အဲ့ဒါလေးကိုခွဲပြတာအဲ့ဒါတော့ဦးဇင်းတို့နားလည်အောင်တဲ့ပုံကိုယ်တွေကတာမန်နားမထောင်နဲ့ကိုယ့်ကိုယ်ကိုလည်းပဲငါဝိပဿနာနော်ဒါခွဲကနဲ့ရောက်နေတယ်လို့မှတ်ထားငါတို့မြင်နေတယ်ကြားနေတယ်စားနေတယ်နော်ထိနေတယ်သိနေတယ်လို့ပြောတာတွေဟာနော်ပုဂ္ဂိုလ်တ attva ကိုပညာကိုကြော်ပြီးတော့မှပရမတ်အဆင့်ကိုရအောင်ခွဲမယ်ဆိုရင် analyze လုပ်လိုက်တာပဲဒါဟုတ်တော့မလားဒီမှာဒီစစ်ခွဲစိတ်ပလိုက်တာလေဒါကဘာခေါ်ရဲဒါဘာခေါ်ရဲဆိုတော့ အခုခွဲထားတဲ့တက်မှာသူရဲ့ငါယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာတွေ့လားတွေ့ပါဗျာတွေ့ဘူးယောက်ျားလိုမိန်းမလိုလူနာပြမတရဝတိလိษံသုံးထားတာတလုံးမှမပါဘူးအဲ့ဒါတွေကပရမတ်တွေပဲတကယ်အရှိပရမတ်တွေဒါတော့မိမိတို့ကတကယ်အရှိပရမတ်ကိုသိကြလို့ရှိရင်အဲ့ဒီလိုပညာအလွှာကိုကြော်ပြီးမှသိတယ်နော်အ ਨੇ ဆုံးတော့လစ်လာမှုမှာအဲ့ဒီလိုသဘောပေါက်ထားအဲ့ဒါကြောင့်အဲ့ဒါကိုနာနာသဘောပေါက်ရင်ဘုန်းကြီးတွေဟောတဲ့ခါမှာနားတဲ့ကိုယ့်ရဲ့ဉာဏ်ထဲမှာသဘောပေါက်တယ်။အော် ဆရာတော်တွေဟောနေတာကနော်ဒါကိုပြောတာပဲဆိုတာကိုမိမိနားထောင်မှုတဲ့အခုသင်တန်းတက်ထားတဲ့အားနဲ့ကိုအများကြီးထောက်ပံ့ပေးတယ်ကိုကိုကတကယ်တရားထိုင်တဲ့အချိန်ကြာလို့ရှင်အော်ငါတို့ကမမြင်သေးပေမဲ့ဒီကိုဆက်အောင်မှိုက်အာရုံရှုရမယ်ပေးရမယ်ဆိုပြီးတော့နော်တတိထားရမယ် attention ပေးရမယ်လို့ကိုကသိသွားတယ်သိသွားတဲ့တည်းမိမိရဲ့လုပ်ငန်းကအများကြီးတွင်ကျယ်တယ်အဲဒါကြောင့်အဲ့ဒါကိုခဏခဏဒီနေ့လည်းထပ်ပြီးတော့ဒါပဲထပ်ပြောမှာနော်ဒါပဲထပ်ပြောမှာခန္ဓာ၅ပါးမရှိသေးဘူး အဲဟိုရင်ပေါ့လေမြင်တာကြားတာနာနာစားတာထိတာဆိုတော့ငါးပါးလောက်တော့เนาะပြောရမယ်အဲ့တော့မြင်စဲခဏမှာ ဖြစ်တဲ့ဟာကပြီးခဲ့တဲ့ဘက်ကပြောပြီးအဲ့ဒါဥစဉ်တော့မြင်စဲခဏမှာကြားစဲလို့အစားထိုးမယ်เนาะဒီတစ်ခါလေမှန်ပါဗျာကြားစဲကြားစဲဆိုတာနားကကြားစဲဒါတော့မျက်စိနေရာမှာဒါကဒါကနားပေါ့เนาะအဆင့်နေရာမှာကြတော့အသံအဲ့တော့ဒီနေရာမှာဥစဉ်ပြောပြပါမယ် ညင်စဲခဏ၌ဆိုတဲ့နေရာကိုဦးဇင်းတို့ကြာစဲနဲ့အစားထိုးမယ်ဒါကြောင့်ကြာစဲခဏ၌နားနဲ့အတန်လို့ဒီလိုအစားထိုးမယ်ပေါ့နော်ဒါကြောင့်မလို့ဒီနေရာမှာကအတန်အစားထိုးပေးပါနော်ဒီနေရာမှာအတန်ဒါကဒီနေရာမှာမျက်စိနေရာမှာဘာဖြစ်မလဲနားပါဟုတ်တယ်ဒါလေးနှစ်ခုပဲအဓိကပါဒီနေရာမှာတော့ကြားစဲပေါ့နော်လောလောဆယ်နားကအခုကြားနေတာဒါကြောင့်ဒီသုံးခုကိုအခြေခံပြီးတော့မှဦးဇင်းကပထမဆိုပြပါမယ်နော် ကြားစေခဏ၌နားနဲ့အတန်သည်နော်နားနဲ့အတန်ဆိုတော့အတန်ကကိုယ့်ရဲ့နားကအာဘယ်လိုခေါ်မလဲ ear drum ပေါ့ဗျာဒီနေ့ကပြောလို့ဆိုရင် ear drum ကိုလာရိုက်ခတ်တာအဲ့ဒီချိန်ခါမှာဒါအတန်ဒီဒီနှစ်ခုကအတန်ကလက်တတ်တာယုတ်နော်ကိုရှိမှရှိနေတဲ့နားမှာရှိနေတဲ့ဒီအတန်ကိုဖတ်တဲ့ ear drum ကလည်းအတဒီတောတာပတ္တရာဒါသူကလည်းယုတ်ပဲဒါကြောင့်မလို့အဲ့ဒီကြားနေစေခဏမှာ နော်ခန္ဓာ၅ပါးအနေနဲ့ကြည့်လိုက်တော့အပြင်ဘက်ကလာတဲ့အတန်ရဲ့ကိုယ်အတွင်းမှာရှိတဲ့သောတာပတ္တရနာအကြည့်တတ်ရဲ့ထိုနှစ်ခုသည်သူကဘာဖြစ်မလဲယုတ်ဥပါဒနဲ့ခန္ဓာဗါတယ်လေယုတ်ဥပါဒနဲ့ခန္ဓာပါဗျာယုတ်ဥပါဒနဲ့ခန္ဓာဒါတော့ဒီနေရာမှာတော့ကြားလို့ကောင်းမကောင်းပေါ့နော်ဒါတော့ကြားရတဲ့အတန်ကို ကောင်းမကောင်းခံစားတာကဘာဥပါဒနဲ့ခန္ဓာလဲဝေဒနာဥပါဒာနဲ့ခန္ဓာပါဗျာနောက်ပြီးတော့တစ်ခါကြားရတဲ့ဒီနေရာမှာတော့အစားထိုးမှာနော်မြင်လို့ကောင်းဆိုတော့ ကြားရတဲ့အတန်ပေါ့ဒီနေရာမှာအဆင့်နေရာမှာအတန်ကိုအော်ဒါဘာတန်ပဲဘာတန်ပဲလို့ကြားလိုက်တာနဲ့အတန်ကိုကြားလိုက်တာနဲ့အတန်ကိုနားထောင်ပြီးတော့မသိဘူးလားမှတ်သားပါပဲဗျာအတန်ကိုသိတယ်မှတ်သားမိတာကိုမှတ်ထားတာရှိတယ်လေဘောတော်ကတော့ယောဂီတယောက်ကပြောတယ်သူကကာကာသမကာသမကာသမကာကြောင်ကောင်းကောင်းသိတယ်ကာကြောင်ကောင်းကောင်းသိတော့ကျောင်းနဲ့မလမကကာသန်နဲ့အများတန်းကြားနေတော့ဝန်တီးသွားတယ်နော်ကာသန်နဲ့နှိုးသွားတယ် တော်တော်ကားတွေဝန်းတီးတဲ့အတန်းမောင်းသွားတဲ့အတန်းကိုသူကကားသမားဆိုတော့ဒီကားကဘာကားဘာမျိုးစားဘယ်မော်တဲ့အကုန်သိတယ်ဆိုပဲနော်အတန်ကနေတစင်သူမျက်စိထဲမှာဘာသွားမြင်လဲကားမြင်တယ်ဒါတော့ဒီဟွန်းတီးတဲ့အတန်ဒါဘာကဘယ်မော်တဲ့အဲ့လောက်ထိသိတယ်အဲ့ဒါဘာလဲဆိုရင် तू အတန်နေမှတ်ထားတာမဟုတ်လားတင်ပါဗျာအေးအတန်နေမှတ်ထားတာဒါကြောင့်မလို့ကြားလိုက်တဲ့အတန်ကိုမိမိကမှတ်ထားတယ်နော်ဒါတော့ ကြားကြားချင်းသိတာငါကတော့ငါမှတ်ထားလို့သိတာငါကတော့ငါမှတ်မထားသိပါမလားမသိပါဗျာသိဘူးတကယ်လို့ဒီတန်ဘာတန်လဲဆိုရင်ထူးထူးခြားခြားအတိုင်းကြီးတစ်ခုကိုနားမှာကိုမနေမွေးမှာဖြစ်တယ်ဆိုရင်လည်းဟာဒါဘာတန်လဲလို့စဉ်းစားရတဲ့ဟိုဘာခေါ်မလဲဟိုစုံစမ်းနေတာမဖြစ်ဘူးလားဖြစ်ပါတယ်ဗျာဖြစ်တယ်ဒါကြောင့်အဲ့ဒီတန်ကိုနောက်ကျတော့အော်ဒါဘာသာမဲ့လို့မှတ်ထားလိုက်တယ်အဲ့ဒါကြောင့်မလို့အတန်တကူကြားတဲ့အခါမှာဒီကြားတဲ့အတန်ကိုမှတ်သားမှုကတညက်ခန္ဓာတဲ့ဟောင်းလည်းမှတ်တယ် အသက်လည်းမှတ်တယ်နော်သူကနောက်ပြီးတော့မှတစ်ခါကြားတဲ့အတန်ဒီကြားတယ်ဆိုတဲ့ကိစ္စပြီးအောင်လို့ကြောင်းကြဆိုင်မှုနှလုံးသွင်းမှုကသင်္ခါရခန္ဓာပြီးတော့ကြားယုံကြားသိယုံเนาะဒီနေရာလေးကြားတော့မြင်သိဆိုတဲ့နေရာမှာကြားသိယုံမျှသဘောလေးကြားတာလေးကိုအတန်ကနားကိုထိခိုက်တဲ့အခါမှာဝိညာဉ်ကတိလိုက်တယ်ဒါပေမဲ့အဲ့ဒီဝိညာဉ်တိကဒါအတန်ပဲဆိုတာကလွတ်ရင်ကောင်းသလားမကောင်းဘူးလားရန်သူလားမိတ်ဆွေလားဘာလားညာလားချိုသလား နော်မာသလားပြောသလားအဲ့ဒါမသိဘူးနော်အတန်ဆိုတဲ့သဘောလေးလောက်ပဲသိတယ်အဲ့ဒါကဘာလဲဆိုရင်ဝိညာဉ်ဥပါဒာနဲ့ခန္ဓာအဲ့တော့ဤသို့ကြားစေခဏ၌ထင်ရှားရှိသောယုံ nant ခန္ဓာ၅ပါးကိုတက္ကာယဟုခေါ်သည်ဒါကကြားစေခဏကိုင်းတကာစူးစမ်းပြီးတော့အဲ့ဒါလေးဆိုကြည့်စမ်းပါဦးနော်ကြားစေခဏ၌ဒီမှာဗျာကျန်တဲ့ကျန်တဲ့တင်နန်းသားများလည်းစူးစမ်းဆိုကြည့်ပါ ရှားစေခဏ၌ရှားစေခဏ၌နာနေတန်ဒီရုပ်ဥပါဒါနဲ့ခန္ဓာရှားလို့ကောင်းမကောင်းခံစားမှုသည် ဝေဒနာဥပါဒါနဲ့ခန္ဓာရှားရသောအစင်းကိုမှတ်သားမှုသည်တင်ညာဥပါဒါနဲ့ခန္ဓာကြာချင်းကိစ္စပြီးအောင်ကြောင်းကြဆိုင်မှုနှလုံးသွင်းမှုသည်သင်္ခါရဥပါဒါနဲ့ခန္ဓာကြာတိယုံမြသဘောက ဝိညာဉ်ဥပါဒဏ်နဲ့ခန္ဓာဤသို့ကြားစေ၌ထင်ရှားရှိသောဤယုံနံခန္ဓာ၅ပါးကို တက္ကာယဟုခေါ်သည်ဟုတ်ပြီဒါနားနဲ့အတန်နော်ပေါင်းစုံမိတဲ့အချိန်ခါမှာကြားသိစိတ်ဖြစ်တာကိုသောတာဝိညာဉ်စိတ်ဒါတော့အဲ့ဒီအခက်ကလေးမှာပဲနော်ကြားစေခဏမှာခန္ဓာဘယ်နှပါးဖြစ်တယ်လဲ၅ပါးဖြစ်ပါတယ်ဗျာ၅ပါးဖြစ်တယ်နော်အဲ့ဒါကိုဦးဇင်းသိသိချင်းတာအဲ့ဒါကိုသိသိချင်းတာနော်ဒါကြောင့် တော့မြင်ဆက်ခဏမှာ၅ပါးဖြစ်တယ်လို့ကြားဆဲမှာလည်း၅ပါးပဲဒါတော့နံဆဲကိုသွားမယ်နော်ဒါတော့တော့ဒီနေရာမှာအစားထိုးပြီးတော့မှဆိုသွားတာပေါ့နော်ဒီနေရာမြင်ဆဲဆိုတဲ့နေရာလေးမှာဒါဒီနံနဲ့ဆိုတာလေးနဲ့ဒါတော့နံဆဲခဏပေါ့နော်အခုလောလောဆယ်ဆိုမှနံဆဲဒါကနှခေါင်းနော်ဒီနေရာမှာတော့နှခေါင်းပဲယူရတော့မှာပေါ့ဗျာဒါရိုးရိုးပဲယူလိုက်ကြပါစို့ဒါကအနံ့နော်ဒါကြောင့်နှခေါင်းနဲ့အနံ့ဒါတော့နံဆဲခဏမှာနှခေါင်းကဒီနေရာမှာ ဒီနှာခေါင်းဓာယုပြောတာမဟုတ်ဘူးနော်ဒီနှာခေါင်းမှာဒီလိုစိတ်ခွာပေါက်စိတ်ခွာရဲ့ခရင်းလေးလို့နှာခေါင်းနှစ်ပေါက်မရှိဘူးလားရှိပါတယ်ဗျာဒီလိုလေးလေခွာလေဟုတ်တော့မဟုတ်လားနှာခေါင်းနှစ်ပေါက်ရှိတယ်ခုနကကျတော့ဆုံမသွားဘူးလားဆုံသွားပါတယ်ဗျာအဲလက်နှစ်သက်သုံးသက်လောက်တလက်မလောက်ကြော်ကြော်ကြဟိုဘက်မှာဆုံဒါတော့ဒီလိုလေးအခွာလေးဖြစ်နေတယ်ဒါကြောင့်ဒီစိတ်ခွာလေးလိုပဲတဲ့အဲ့ဒါတော့နှာခေါင်းနှစ်ပေါက်ကဝင်လာတယ်ဒီနေရာလေးမှာအဲ့ဒီနေရာလေးတစ်ဝိုက်ကအနံ့ကိုဖမ်းတဲ့ ဂဏပတာရဆိုတာရှိတယ်။နော်အဲ့ဒီဂဏပတာဒါတော့နှာခေါင်းပုံကြီးကိုဂဏပတာရတော့ခေါ်တာမဟုတ်ဘူးသို့သောဂဏပတာရကအဲ့ဒီနေရာလေးမှာသွားပြီးတော့တီရတယ်။တီတဲ့အတွက်ကြောင့်မလို့အဲ့ဒီနေရာနော်ဒါတော့တာမန်ပြောရင်တော့နှာခေါင်းလိုပဲပြောရတာဂဏပတာရပေါ့လေ။အဲ့ဒါနဲ့အပြင်ဘက်ကလာတဲ့အနံ့အဲ့ဒီနှစ်ခုသည်နာဇက်ခဏမှာသူကရုပ်ဥပါဒနဲ့ခန္ဓာပြီးတော့နာနဲ့အနံ့ကိုကောင်းတယ်မကောင်းဘူးခံစားတာကဝေဒနာဥပါဒနဲ့ခန္ဓာ ဒါဘာနံပဲညာနံပဲရလို့နံနဲ့အနံကိုမှတ်တာကတင်ညာဥပါဒနဲ့ခန္ဓာပြီးတော့မှအဲ့ဒီနံတဲ့ခါမှာနံတိစိတ်ကလေးပြီးသွားအောင်လို့နောက်ကတိုက်တွန်းလို့ဆိုစီမံပေးရတာဒါလေးကိုအတန်ရှင်လေးထားပြီးတော့ဘာပါလိမ့်မလဲလို့မနတိကာရခေါ်တဲ့အတန်ရှင်လေးကထားတာအဲ့ဒီကိစ္စနော်အဲ့ဒီလှုပ်တဲ့လှုပ်နေတဲ့အချိန်ကာလေးမှာသင်္ခါရဥပါဒနဲ့ခန္ဓာပြီးတော့နန္ဒာကိုတိယုံလေးပဲအနံကလေးနှာခေါင်းကိုလာထိတယ်တိယုံလေးပဲဒါအနတ်ဆိုတာလေးတိတာကလေးက ဝိညာဉ်ဥပါဒณะခန္ဓာအဲ့ဒီလိုမျိုးနာဇခဏ၌ထင်ရှားရှိတဲ့ယုံနာခန္ဓာ၅ပါးကိုတက်ကာယဟုခေါ်သည်ကဲဒါကတော့ရလောက်ပါမှန်ပါဗျာအလုံးဆိုကြည့်ပါနော်ကိုနေရာလေးနဲ့ကိုဟာလေးနဲ့ကိုဆိုကြည့်ပါနန်ဇဲနန်ဇဲခဏ၌နှခေါင်းနှင့်အနံ့သည်ယောကုပါဒณะခန္ဓာဟုတ်ပြီအမ်နန်လို့ကောင်းမကောင်းခံစားမှုသည်ဝေဒနာဥပါဒဏ်နဲ့ခန္ဓာ ဉာဏ်ရသော အနံ့ကိုမှတ်သားမှုသည်ပညာဥပါဒါနဲ့ခန္ဓာဉာဏ်ကြီးကိစ္စပြီးအောင်ကြောင်းကြဆိုင်မှုနှလုံးသွင်းမှုသည် သင်္ခရဥပါဒါနဲ့ခန္ဓာဉာဏ်တိယုံမြသဘောကဝိညာဉ်ဥပါဒါနဲ့ခန္ဓာဤသို့ဉာဏ်စဲ၌ထင်ရှားရှိသောဤယုံဉာဏ်ခန္ဓာ၅ပါးကိုတက္ကာယဟုခေါ်သည်ဟုတ်ပြီဒါတော့နောက်တစ်ခုသွားမယ်နော် နောက်တစ်ခုကဘာဖြစ်မလဲဆိုတော့နော်ဒီတစ်ခါတော့ရှာပေါ့ဗျာစားစဲဆိုတော့လေဒါတော့စားစဲနော်စားတည်စဲပေါ့ဒီနေရာမှာဒါတော့ဒီနေရာမှာတော့ရှာပဲထားလိုက်ကြပါစို့နော်အပြင်ဘက်ကမြင်ရတဲ့ရှာနော်အဲ့တော့ရှာရဲ့ဒီကအရသာရဲ့နော်အဲ့တော့စားတိစဲမှာဒီရှာပေါ်မှာတော့အားလုံးသိကြတဲ့အတိုင်းပဲဒါ disbug လေ disbug ရှိတယ်ခပ်ပြုတ်ပြုတ်ရှက်ရှက်ကလေး ဒီ this work ကအာအရသာကိုဖမ်းတာကိုအရသာကိုသူကတည်တာတည်တဲ့ခါကျတော့အဲ့ဒီဟာလေးကိုနော်စားစရာတစ်ခုခုကနော်လာပြီးတော့ထိတဲ့ခါမှာဒါချိုတယ်ချင်းတယ်ငန်းတယ်ဆက်တယ်ဖန်တယ်ခါတယ်စသည်အရသာကိုတည်တယ်ဒါကြောင့်မလို့စားတည်စေခဏမှာဟောဒီရှားရဲတကယ်တမ်းပြောလို့ဆိုဇိန်ဝပတာရပေါ့နော်ရှားမှာရှိနေတဲ့ပတာရအကြည်တက်လွယ်အောင်တော့ရှားလို့ပြောတာဒါကြောင့်ဇိန်ဝပတာရအကြည်တက်ရဲ့နော် အဲရှာရဲပေါ့လေလွယ်အောင်ဆိုရှာရဲပြီးတော့မှအပြင်ဘက်ကနော်ဒီအရသာအရသာဆိုတာကစားစရာတုံးခဲအရေးဖက်အခုခုရှိလိမ့်မယ်အဲ့ဒါလေးကဒီပေါ်မှာလာတင်လို့ရှိရင်အရသာကိုတည်တယ်အဲ့ဒါကြောင့်မလို့အပြင်ဘက်ကအရသာရဲ့ကိုဒီမှာရှိနေတဲ့ဒီဇင်ဝပဒါရလို့ခေါ်တဲ့နော်အကြည်ဓာတ်ရဲ့အဲ့ဒီနှစ်ခုတွေ့ထိတဲ့အခါမှာအဲအဲ့ဒီနှစ်ခုတွေ့ထိတဲ့အခါမှာစာတိစိတ်တနည်းအရသာကိုတည်တဲ့စိတ်ဖြစ်တယ်ဒါကြောင့်စားစဲခဏမှာစာတိစဲခဏမှာဒီရှာရဲ့ ိုဘက်ကအယတာရဲ့ကယောဥပါဒာနဲ့ခန္ဓာဒီအယတာကောင်းမကောင်းသိတာခံစားတာက ဝေဒနာဥပါဒာနဲ့ခန္ဓာဒါကတော့ဘာပဲလို့เนาะစားတဲ့အရာသာကိုမှတ်သားပြီးတော့သိတာကတင်ညာဥပါဒနဲ့ခန္ဓာပြီးတော့မှစားသိမှုကိစ္စပြီးစီအောင်လို့ကြောင်းကြစိတ်ဓာတ်နှလုံးသွင်းတာကသင်္ခါရဥပါဒနဲ့ခန္ဓာเนาะအရာသာလေးရှားကိုထိတဲ့အခါမှာเนาะဘာအဲဒါတခုခုเนาะဒါလေးအရာသာတခုထိတယ်လို့သိယုံကလေးသိလိုက်တာက ဝိညာဉ်ဥပါဒณะခန္ဓာဒါကြောင့်စတိဇခဏမှာထင်ရှားရှိတဲ့ယုံနာခန္ဓာ၅ပါးသည်အတ္တကာယလို့ခေါ်၏အဲ့ဒါလေးကို ဆိုကြည့်ပါဦးမြတ်အားလုံးစာဇေခဏ၌စာဇေခဏ၌ရှာနှင့်အရသာသည်ယုတ်ဥပါဒာနှင့်ခန္ဓာစားလို့ကောင်းမကောင်းခံစားမှုသည် ဝေဒနာဥပါဒာနှင့်ခန္ဓာစားရသောအရသာကိုမှတ်သားမှုသည်တင်ညာဥပါဒာနှင့်ခန္ဓာ စားခြင်းကိစ္စပြီးအောင်ကြောင်းကြဆိုင်မှုနှလုံးသွင်းမှုသည်သင်္ခါရဥပါဒာနဲ့ခန္ဓာစားတိယုံမြသဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာဤသို့စားတိစေ၌ထင်ရှားရှိသောဤယုံနာခန္ဓာ၅ပါးကိုတက္ကာယဟုခေါ်သည်ဟုတ်ပြီဒါကတော့ရှာနဲ့အယတာထိတွေ့မှုပေါင်းစပ်မှုကြောင့်မလို့စားတိတဲ့ဝိညာဉ် ဝိညာဉ်နော်ဇေဝဝိညာဉ်စိတ်ပေါ့ဗျာစားတဲ့ခါမှာတည်တဲ့စိတ်ဇေဝဝိညာဉ်ဟောဇေဝဝိညာဉ်ပြီးတော့ကာယဝိညာဉ်စိတ်ကာယဝိညာဉ်ကြတော့ထိတိစေဒါကြတော့သူကနည်းနည်းမတူလို့သူ့ကိုကြတော့ခွဲပြီးတော့ပြရပါတယ်ဒါကြောင့်မလို့ကာယဝိညာဉ်စိတ်နော်ဒီနေရာမှာထိတိစေခဏမှာဥပါဒณะခန္ဓာ၅ပါးဖြစ်ပုံလေးကိုပြောပြပါမယ်အပြင်ဘက်ကဒီဖုရဘာယုံလို့ခေါ်တာပေါ့နော် ထိတွေ့စရာကကိုယ့်ရဲ့ခန္ဓာကိုယ်ကိုလာပြီးတော့ထိတွေ့တာပဲဖြစ်ဖြစ်ကိုယ့်ရဲ့အတွင်းထဲမှာကိုယ့်ရဲ့ခန္ဓာကိုယ်အတွင်းထဲမှာဓာတ်တွေဖောက်ပြန်တော့ဓာတ်တစ်ခုနဲ့တစ်ခုထိတွေ့တဲ့အခါမှာနော်ဒီနာရာကျင်တာထုံတာကြိုက်တာခဲတာအေးတာပူတာနော်ကျင်တာစသည်ဒါတွေလည်းပဲမသိဘူးလားသိပါတယ်ဗျာသိတယ်နော်အဲ့ဒါကြောင့်မလို့အဲ့ဒီလိုမျိုးတွေးထိတဲ့အခါမှာဒီခန္ဓာကိုယ်ရဲ့အပေါ်မှာကာယပတ္တရာအကြည်ဓာတ်ဆိုတာရှိတယ်အဲ့ဒီအကြည်ဓာတ်က နော်ခန္ဓာကိုယ်ပေါ်မှာဒီအသားခြောက်နေတဲ့နေရာတွေပေါ့နော်မိမိရဲ့ခန္ဓာကိုယ်မှာအနာဖြစ်ရင်အနာဖေးတွေဖြစ်တော့ခြောက်နေတဲ့နေရာမျိုးတချို့ခြေထောက်ကြီးတွေမှာလမ်းလို့နော်ဒီလမ်းပြီးတော့ကွဲနေတော့စွာစွာကြီးတွေဖြစ်နေတော့ခြောက်နေတာမရှိဘူးလားရှိပါရဲ့ခင်ဗျာအဲအဲ့ဒါမျိုးဆိုရင်တော့ကာယပတ္တရမရှိတော့ဘူးခြောက်သွားပြီပြီးတော့လက်သေးပြားခြေသေးပြားသပင်ပြားသပင်တွေမှာမရှိဘူးနော်အဲ့ဒါကြောင့်မလို့သပင်ဖြတ်လို့ရှိရင်နားတယ်လို့မရှိဘူးလက်သေးခြေသေးညနားတယ်ဆိုတာမရှိဘူးကာယကာယပတ္တရမရှိဘူး နောက်ပြီးတော့တခါခုနပြောတဲ့ခန္ဓာကိုယ်မှာခြောက်နေတဲ့အသားတွေအဲ့ဒါဒီနော်ကာယပဇာရမရှိဘူးအဲ့ဒီမှတပါနော်အဲ့ဒီမိမိရဲ့ခေါရီခန္ဓာကိုယ်အပားဆုံးအလွာလေးကစပြီးတော့ဟိုးကရိုးတွင်းခြင်းစီထိအောင်တကိုယ်လုံးမှာပြန့်နှံ့ပြီးတော့ကာယပဇာရအကြည်တီးတယ်နော်ကာယပဇာရအကြည်တက်ကတီးတယ်ဒါကြောင့်မလို့များသောအားဖြင့်ပြောတာကတော့နားလည်လွယ်အောင်လို့အပြင်ဘက်ကဆိုပြီးတော့ပြောရတယ်ဦးဇင်းတို့ကနော်နားလည်လွယ်အောင်လို့ ဒါတော့အပြင်ဘက်ကမိမိရဲ့ထိတွေ့စရာတခုကမိမိခန္ဓာကိုထိပြီဆိုရင်ဟောထိတာလေးကိုသိတယ်လို့ပြောတာဒါလွယ်အောင်ပြောတာဒါဆိုလို့ရှိရင်အတွင်းဘက်မှာဟောထိတာတယ်မရှိဘူးလားဆိုတော့ရှိတာပေါ့ဘယ်သူမှကိုယ်လာမထိဘူးဘိုက်နိုင်မသိဘူးလားသိပါတယ်ဗျာသိတာပေါ့ဘိုက်ဘိုက်နာတာသိတယ်ဘယ်သူကလာထိလဲကိုမထိပါဘူးဗျာသူကလာမလို့ကိုယ်ခန္ဓာကိုယ်ထဲမှာမလေးဟောကိုက်ဒီကကိုက်နေမလေးကိုက်ကိုက်တာတွေမသိဘူးလားသိပါတယ်ဗျာသိတာပဲဘယ်သူမှကိုယ်လာမထိဘူးကိုယ့်ဘာသာကိုယ်အောနေရတာ ဘလို့နာမလည်းမသိဘူးဘေးကလူကလေမြင်မှမမြင်ရတာကိုနော်ခေါင်းကြိုက်တာဗိုက်နာတာမမြင်ရဘူးဒါပြိဋ္ဌာန်ဒုက္ခလို့ခေါ်တယ်ခံခံစားနေရတဲ့လူကတွေးထွက်နေတာလည်းမဟုတ်ဘူးရောင်ကိုင်းနေတာလည်းမဟုတ်ဘူးသူကောင်းကြိုက်တယ်လို့ပြောလို့တော့ကိုယ်သိရတာသူဗိုက်နာတယ်လို့ပြောလို့တော့သိရတာဒါတော့နာဘုံနာနည်းကိုပြောပြမှသိရလို့နော်အနာကိုမမြင်လို့ပဋိသန္ဓဒုက္ခတဲ့နော်ဖုံးကွယ်နေတဲ့ဒုက္ခလို့ခေါ်တယ်အဲ့တော့ခန္ဓာကိုယ်ထဲမှာက ဒီလိုသူတို့ချင်းဖောက်ပြန်ပြီးတော့ထိတွေ့နေတဲ့ဟာတွေကိုအဲ့ဒီနေရာရဲ့ဒေတာအထိခံနေရတဲ့ဖြစ်နေတဲ့နေရာမှာကာပတာအကြီးကရှိတာကိုရှိတော့သူတောင့်တောင့်တဲ့တိုင်ပူပူတဲ့တိုင်အေးအေးတဲ့တိုင်ကြိုက်ကြိုက်တဲ့တိုင်တင်းတင်းတဲ့တိုင်သိတယ်လေဟုတ်တယ်မဟုတ်လားမြမဗျာကြောင့်ခန္ဓာကိုယ်မှာကာပတာအကြီးတက်ကတကလုံးပြတ်နိုင်နေတာဒါတော့ကောင်းပြီအဲ့ဒီမှာဒီဖုဒ္ဓဘလို့ခေါ်တဲ့ထိတွေ့စရာကဓာကြီးအမှ၄ပါးထဲမှာ ပထဝီဓာတ်ပါတယ်တေဇောပါတယ်ဝါယောပါတယ်ပထဝီ တေဇောဝါယောအဘောပါလားအဘောမပါပါဗျာအဘောအဘောချန်တာနော်ဒါတော့ထိတွေ့စရာဖုဒ္ဓဖုဒ္ဓဘာယုံဆိုတာမှာဓာကြီးလေးပါးတွေကဘထဝီနော်နေတေဇောနော်တေဇောပြီးတော့ဝါယောဘယ်နှခုလဲသုံးခုပါဗျာသုံးခုနော်ပထဝီရတေဇောရဝါယောအာဘောမပါဘူးဒီနေရာမှာအာဘောကထိတွေ့လို့မရဘူးသူကသူ့ကို သူ့ကိုထိတွေ့လို့နုညံလို့လို့ထိတွေ့လို့မရဘူးဒါကြောင့်မလို့မိမိလာပြီးတော့ထိတွေ့တဲ့အရာမှန်သမျှဒီဒီဓာတ်ကြီးလေးပါးတဲ့ကပထဝီဓာတ်ဒေဇောဓာတ်ဝါယောဓာတ်ဓာတ်သုံးခုပေါင်းထားတဲ့အရာကနော်ထိတဲ့အခါမှာထိမှန်သိရတယ်နော်အဲဒါကြောင့်မလို့ဥပမာထားပါတော့ဦးဇင်းတို့ခန္ဓာဦးဇင်းတို့ရဲ့ပတ်ဝန်းကျင်မှာကိုယ်ပတ်ဝန်းကျင်မှာမြုံမုံလေးတွေအများအားမရှိဘူးလားရှိပါတယ်ဗျာရှိတယ် နော်ဘယ်နေရာဖြစ်ဖြစ်ကိုကကိုတာမမြင်နေတာမြင်မုံလေးတွေအမတန်သေးသေးလေးတွေရှိတယ်ဒါကြောင့်မလို့နော်အဲမနေ့မိုးလင်းလို့ပွတ်တိုက်ထားပြီလို့ရှိရင်ဘွဲပေါ်တွေမှာနောက်တစ်နေ့သွားကြည့်မြင်မုံလေးတွေဖြစ်လာဟုတ်တယ်မဟုတ်လားရှိဖုံလေးတွေကိုကိုဘာသာကိုတာမရှိဘူးထင်ရတာအဲ့ဒီမြင်မုံလေးတွေကကဲဦးဇင်းတို့ခန္ဓာကိုယ်ကိုလာကြတော့သိလားမသိပါဗျာမသိဘူးမသိဘူးဘာဖြစ်လို့မသိတယ်လဲဆိုတော့သူတို့မှာရှိနေတဲ့ဘထူဝီဓာတ်ကအမတန်မှနုညံလုံးတော့မသိဘူး ဒါကြောင့်မလို့ခန္ဓာကိုယ်ကိုထိမယ်ဆိုရင်ဘုရားတို့ထိထိတာနော်လာပြီးတော့ကြမ်းတမ်းတဲ့လုံလောက်မှုသောတောင့်တဲမှုမာကျောမှုရှိမှဓမ္မတာလင်အောင်ငါထိနေပါလားလို့သိတာနော်အဲဒါကြောင့်မလို့လာလာပြီးတော့ထိတွေ့နေတဲ့ဓာတ်ထဲမှာအမာခံ၃ပါးရှိတယ်ပထဝီဓာတ်တေဇောဓာတ်ဝါယောဓာတ်အဲ့ဒီ၃ပါးကိုတပေါင်းတည်းကနေပြီးတော့သူ့ကိုဖုဒ္ဓဘလို့ခေါ်တာဖုဒ္ဓဘဆိုတာထိတွေ့ထိတွေ့လို့ရတဲ့နော်ဓာတ်တွေအဘောကထိလို့မရ အဲဒါကြောင့်မလို့မိမိရဲ့ခန္ဓာကိုယ်ရဲ့ကာယပတ္တရအကြည့်တတ်ရဲ့အပြင်ဘက်ကဖုဒ္ဓဘာယုံဆိုတော့ထိတွေ့စရာရဲ့ခန္ဓာကိုယ်ကိုလာတွေ့တဲ့အချိန်ခါမှာပူရာအေးတာနော်နုညံ့နာကြမ်းနာမာရာပြော့တာနော်အဲ့ဒီလိုမျိုးဒါတွေမသိရဘူးလားသိရပါတယ်ဗျာသိရတယ်ဒါတော့နော်အဲ့ဒီလိုသိတဲ့အခါမှာထိတာကိုသိတဲ့စိတ်ထိသိစိတ်ကာယဝိညာဉ်စိတ်ဖြစ်ပါတယ်နောက်ပြီးတော့မှအဲ့လာပြီးတော့ထိတွေ့တဲ့အခါမှာ ထိတွေ့တဲ့အရာဟာကောင်းတယ်မကောင်းဘူးစသည်ဖြင့်ဝေဒနာခံစားမှုဖြစ်တယ်ဝေဒနာဥပါဒာနဲ့ခန္ဓာဒါကြီးကတော့ဘာပဲနော်မသိဘူးလားသိရလားထိတဲ့ဟာကိုသိတယ်အဲ့ဒါကြောင့်အော်ဒါထိတွေ့တာကိုမှတ်သားမိတာကြတော့သင်ညာဥပါဒာနဲ့ခန္ဓာဒါတော့ထိတဲ့အခါမှာတိတဲ့စိတ်ကလေးကာယဝိညာဉ်စိတ်ဖြစ်အောင်လို့နောက်ကနေပြုပြင်စီမံဖန်တီးပေးနော်နှလုံးသွင်းပေးရတာကနော်သင်္ခါရဥပါဒာနဲ့ခန္ဓာထိတာလေးကိုတိယုံမြတိလိုက်တာက ဝိညာဉ်ဥပါဒာနဲ့ခန္ဓာအဲ့ဒီလိုမျိုးထိတိစဲခဏမှာထင်ရှားရှိနေတဲ့ယုတ်နံနော်ခန္ဓာ၅ပါးအပေါင်းကိုတက်ကာရလို့ခေါ်ပါတယ်တဲ့နော်ဒါတော့အဲ့ဒါလေးကိုဖတ်ပြပါဗျာထိစေခဏ၌ဥပါဒာနဲ့ခန္ဓာ၅ပါးနံပါတ်1တွေးထိစေခဏ၌ကိုအကြည်နှင့်ထိတွေ့စရာသည်ယုတ်ဥပါဒာနဲ့ခန္ဓာနံပါတ်2 တွေ့ထိလို့ကောင်းမကောင်းခံစားမှုသည်ဝေဒနာဥပါဒနဲ့ခန္ဓာနံပါတ်3ထိတိယသော အတွေ့ကိုမှတ်သားမှုသည်တင်ညာဥပါဒနဲ့ခန္ဓာနံပါတ်4ထိတိမှုကိစ္စပြီးအောင်ကြောင်းကြဆိုင်မှုနှလုံးသွင်းမှုသည်သင်္ခါရဥပါဒနဲ့ခန္ဓာနံပါတ်5ထိတိယုံမျှသဘောကဝိညာဉ်ဥပါဒနဲ့ခန္ဓာဤသို့ထိတိစေ၌ထင်ရှားရှိသော ဤယုံနံခန္ဓာ၅ပါးကိုတက္ကာယဟုခေါ်သည်ဟုတ်ပြီအဲ့တော့မြင်စေကြားစေနံစေစားစေထိစေတီစေလည်းထက်လိုက်နော်တီစေလည်းထက်လိုက်ပါတော့ဒါတော့ဖြစ်နေစေခိုက်တာမှာခန္ဓာ၅ပါး၅ပါးပါမသွားဘူးလားပါဝါပါလေဗျာဟုတ်တယ်ဖြစ်စေခဏဆိုအဲ့ဒါကိုပြောတာဒါတော့အဲ့ဒီဖြစ်ဆဲဆိုတာတခြားမဟုတ်ဘူးဒီဆဲဆိုတဲ့စကားလုံးလေးဟာဘာကိုပြောချင်တာလဲလို့ဆိုရင်เนาะ အဲ့ဒီဒီထင်ရှားရှိသောလို့ပြောတဲ့စကားလုံးလေးအမှန်တန်လေးနှစ်ပါတယ်ဥစဉ်တို့တာမန်ကြည့်တော့အာထင်ရှားရှိတဲ့ခန္ဓာ၅ပါးလို့ပြောလိုက်ရင်တူတူကိုကိုဥစဉ်တို့လက်တာဩနားမလဲတာလည်းအပြစ်တော့မတင်ပါဘူးနော်ဘာဖြစ်လို့လဲဆိုတော့ဥစဉ်တို့လည်းတော်တော်နောက်ပိုင်းစာရိကြည့်ကြက်တုံးကစာလိုပဲမှတ်ထားတာနော်ဩလုပ်ငန်းတွေဒါအထုတ်ကြဆရာသမားတွေပြောပြမှာဩတန်ဒီတက်ကာရဆိုတာဒါပြောတာကိုလို့နော်ဥစဉ်တို့လည်းသဘောပေါက်တာပါဒါတော့မိမိတို့ကယောဂီတွေမေ့ကြည့်တဲ့ခါကြလို့ရှင် နော်ထင်ရှားရှိတဲ့ခန္ဓာငါတက်ကာယဆိုတာဘာလဲလို့မှသူကထင်ရှားရှိတဲ့ခန္ဓာငါးပါးထင်ရှားရှိတဲ့ခန္ဓာငါးပါးဘာလဲဆိုယောဂီတွေဒါကြီးပဲပုတ်ပုတ်ပြဒါကြီးပဲပုတ်ပုတ်ပြဆိုတာသွားရောအဲ့ဒါမှားတာပဲနော်ဝိပဿနာဆိုတာကပညာကိုရှုရတာမဟုတ်ဘူးလေဒါကြီးကအတုံးခက်ကန်လို့ပြုလို့ရနေတာကြီးအတုံးခက်ပညာတုံးကြီးဟုတ်တယ်မလားဆရာသမားတွေအများအားပြောလိမ့်မယ် နော်မြင်ရတာကြီးကပညာကြီးအဲ့ဒီမြင်ရတဲ့ပညာကြီးအောက်ကွယ်မှာနောက်ကွယ်မှာရှိနေတဲ့ပရမတ်သဘောကမမြင်ဘူးမမြင်ရဘူးအဲ့ဒီမမြင်ရသောပရမတ်သဘောဒီအခုဖြစ်ပြီးရအခုပြစ်တယ်ဒါကြောင့်အခုဖြစ်ပြီးအခုပြစ်နေတဲ့ဖြစ်ပြယုံနာအစဉ်တန်းရှုမှသာလျေဝိပဿနာဖြစ်တယ်လို့ဆရာသမားတွေကရှင်းပြမှာပါဒါကြောင့်မလို့အခုဒါတွေကိုဘာကြောင့်အဆိုခိုင်းတာလဲလို့ဆိုရင်ဩငါတို့ဝိပဿနာရှုမယ်ဆိုရင်ဒီအတုံးကခန္ဓာကိုယ်ကြီးပြောတာမဟုတ်ဘူးလေဒီအတုံးကပညာခန္ဓာကိုယ်ကြီးပေါ်မှာအမိပြုဖြစ်နေတဲ့နောက်ွယ်ကပရမတ်ခန္ဓာကိုပြောတာ အဲ့ဒီပရမတ်ခန္ဓာတွေဒီမြင်စိတ်ဖြစ်တယ်ဆိုလို့ရှိရင်မြင်စဲခဏမှာလောလောဆယ်နော်ကိုယ့်ရဲ့မျက်လုံးရှစ်မှာရှောက်ရှိနေသောအဆင့်ယူပါယုံလည်းထင်ရှားမရှိဘူးလားရှိပါတယ်ဗျာရှိတယ်ကိုယ့်ရဲ့စုကုပ္ပဒါရကလည်းပဲနော်ဒီအဆင့်ယူပါယုံကကိုယ့်ရဲ့စုကုပ္ပဒါရအကြည့်တက်ကလေးပေါ်မှာလာပြီးတော့တိုက်ဆိုင်တဲ့အခါကျတော့ဟောဒီစုကုပ္ပဒါရအကြည့်လေးကလည်းဖြစ်မနေဘူးလားဖြစ်နေပါတယ်ဗျာဖြစ်တယ်ပစ္စုပန်ဖြစ်ရတယ်သူတို့နှစ်ခုလုံးကပစ္စုပန်ဖြစ်ရတယ်နော်အဲ့ဒီလိုပစ္စုပန်ဖြစ်လိုက်တဲ့အတွက်ကြောင့်မလို့နော် အစင်းနဲ့ရူပါယုံတိုက်ဆိုင်ခြင်းကြောင့်အကျိုးတရားကတိစိတ်ဖြစ်ဟောဒီလိုလာတာနော်အစင်းနဲ့ရူပါယုံကတိုက်ဆိုင်တာကအကြောင်းတိစိတ်ဖြစ်လာတာကအကျိုးဟောသူတို့နှစ်ခုဆက်ပြောတော့အကြောင်းနဲ့အကျိုးဟုတ်တယ်မဟုတ်လားအမှန်ဗျာအကြောင်းနဲ့အကျိုးဒါကပထမအကြမ်းမြင့်ဆက်သွယ်တာဒါတော့မြင်စိတ်တစ်ခုဖြစ်တဲ့အခါမှာအပြင်ဘက်ကအစင်းနဲ့ကိုယ့်ရဲ့ရှိတဲ့စကုပ္ပတာရူပါယုံသည်သူတို့ကလက်ရှိနှစ်ခုမြင်မြင်ချင်းမှာဆက်သွယ်ရလို့ ထိုတိုက်ဆိုင်မှုဖြစ်မှုသည်ထင်ရှားမဖြစ်ဘူးလားဖြစ်ပါတယ်ဗျာသူတို့ကအခုလောလောဆယ်ဖြစ်တယ်လို့ပြောတာသူတို့လောလောဆယ်ဖြစ်လို့ပဲသူတို့တိုက်ဆိုင်လို့ဖြစ်လို့ပဲနော်တိစိတ်ကပေါ်ပြီးကဲတိစိတ်ကလည်းအခုလောလောဆယ်ပေါ်တာမဟုတ်လားဖြစ်ပါဗျာဒါတော့မြင်လိုက်တာကိုသိတယ်မြင်တိစိတ်ဖြစ်ပြီးဟောဒီမြင်တိစိတ်ဖြစ်လက်တဲ့ချိန်ခါမှာမိမိကဩဒီယူပါယုံနဲ့စကုပ္ပတာရအကြည်တိုက်ဆိုင်လို့ဒီမြင်သိစိတ်ဖြစ်တယ်ဆိုတာကိုမမှတ်ရင်ဘယ်လိုလုပ်သိမလဲဟုတ်တော့မဟုတ်လား မသိဘူးမသိတဲ့အခါကျတော့ဘာဖြစ်လဲငါမြင်တယ်လို့ဖြစ်ရောမြင်တာကဘသူမြင်တယ်လဲကဲမြင်သူကဘသူဖြစ်သွားလဲမြင်တာကအမှန်ကစကုဝိညာဉ်ဝိညာဉ်စကုဝိညာဉ်ကမြင်တယ်လို့နော်မိမိကမသိလိုက်ရင်ထိုစကုဝိညာဉ်ဆိုတဲ့တကယ်အမှန်ပရမတ်သဘော မြင်တဲ့နေရာမှာဘသူအစားထိုးသွားတယ်လဲဆိုတော့ငါအစားထိုးသွားတယ်ဘသူအစားထိုးလဲငါအစားထိုးရပါတယ်အေးအဲ့ဒီမှာအဲ့ဒီငါဟာအဲ့ဒါဒိဋ္ဌိပြောတာငါဆိုတဲ့နေရာမှာလည်းပဲအမြဲတမ်းပြောနေတဲ့အတိုင်း ထာဝရမသေးပဲနဲ့အမြဲတမ်းရှင်ပြီးတော့ရှိနေတဲ့ဒီခန္ဓာကိုယ်ထဲမှာဇီဝကောင်အဖြစ်နဲ့ရပ်တည်ပြီးတော့နေတာနော်ခန္ဓာကိုယ်ကြီးကအဝယ်များဟောင်းတယ်လို့ဟောင်းနွယ်ဆွေးမြေ့အိုးတဲ့ခါကျတော့ခန္ဓာကိုယ်ထဲနဲ့ထွက်ပြီးတော့တခြားအသက်မှာသွားဝင်တယ်အဲ့ဒီလိုမျိုး reincarnation သဘောမျိုးလို့တခါတည်းတကူတကူတကူတကူသူတို့အဲ့လိုလဲနေတာကိုသူတို့ကတန်တရားလဲတယ်လို့သူတို့ကခေါ်တာသူတို့ခေါ်နော်အဲ့ဒီတော့ဒီနေ့ထဲမှာခန္ဓာကိုယ်ထဲမှာမတည်သောဇီဝအတ္တကလေး soul လေး ရှိတယ်ရဲ့လို့အထင်နဲ့နော်အဲ့ဒီလိုမျိုးဒါလေးကြောင့်မလို့ငါတို့မြင်တယ်ဒါကြောင့်မလို့ငါတို့သိရတယ်ဆိုပြီးတော့အဲ့ဒီဆိုးလေးကိုကိုစားပြုပြီးတော့ငါလို့ပြောလိုက်တာတကယ်ဝိပဿနာရှုတဲ့အတ္တကအဲ့ဒါပြောတာနော်ဒါတော့ငါငါငါလို့ဝိပဿနာရှုတဲ့အခါမှာသုံးသောအတ္တဒီဒီကိုကိုကိုနံစားဖြစ်နေသုံးတဲ့ငါကြီးကိုပြောတာမဟုတ်ဘူးဗျလောကအသုံးနေနဲ့နင်ပဲငါပဲသုံးတဲ့ငါနဲ့နော်ဝိပဿနာရှုတဲ့အခါမှာပြောတဲ့အတ္တကိုကိုစားပြုသောငါ နော်အတ္တကိုဘာသာပြန်ရင်ငါလို့ပြန်တယ်အဲ့ဒီငါကအတ္တကိုပြောတာအဲ့ဒီအတ္တဘာလဲမသေးဘူးသာဝရရှင်နေတယ်ဒါတော့အဲ့ဒါလေးကမသေးဘူးဆိုတော့ तू ကသာဝရတည်နေတယ်ဆိုတာဖြစ်မနေဘူးလားဖြစ်နေပါလေဗျာတည်နေတယ်ဆိုတာဖြစ်နေတယ်ဒါတော့ယုံနိုင်ရဲ့သဘောတဘာဝမှာသာဝရတည်တယ်ဆိုတော့ယုံနိုင်ရှိလားမရှိပါဗျာမရှိဘူးလေဒါတော့မရှိတဲ့နေရာမှာနော် तू ကအတ္တကဝင်သွားတာအဲ့ဒါအတ္တဒိဋ္ဌိပဲနော်မြင်တာငါ မြင်ရတဲ့အရာဘယ်သူလဲဟောငါမြင်တာလေနော်ဘယ်သူလဲငါငါအားလေစသဖြင့်ဖြစ်ပေါ့နော်မြင်လိုက်တော့လဲကောင်းမကောင်းပုံမှာကြည့်ပြီးတော့မှတဏတဏကတကထဝင်းပြန်ရောအာယာမှုဆိုတော့တာယာမှုနဲ့ဆွဲမယ်မြင်မှုမြင်တာမြင်သိမှုကြတော့ငါအနေနဲ့ဆွဲမယ်အဲ့ဒီချိန်မှာမြင်စဲမှာတဏနဲ့ဒိဋ္ဌိအဲ့ဒါလိုဝင်းဝင်သွားတာနော်ဝင်းဝင်သွားတာဒီတိုင်းပဲကြံတဲ့ဟာတွေမှာလဲကြားစဲနမ်းစဲစားစဲထိစဲမှာလဲဒီတိုင်းပဲဆွဲတယ်အဲ့တော့ဆွဲတဲ့ခါကျတော့မိမိတို့က ထိုဆွဲတာဘယ်ချိန်ဆွဲလဲမြင်းကြိုက်ကြားကြိုက်နန်းကြိုက်စားကြိုက်ထိကြိုက်တိကြိုက်ကလေးမှာပဲဆွဲတဲ့အတွက်ကြောင့်မလို့ထိုဆွဲမဝင်အောင်လို့နော်မြင်တုံးမြင်စဲမြင်ကြိုက်မာကွယ်မြင်ရင်မြင်တယ်မှတ်ရပါတယ်မြင်တော့မှတ်တော့ဘာဖြစ်တယ်လဲယုံနံလို့ကွယ်တနည်းဖြစ်ဖြစ်လို့သိတနည်းအနိစ္စဒုက္ခအနတ္တလို့ဉာဏ်နဲ့မှာပေါ်ပေါ်ရင်တဏှာနဲ့တိတိဝင်ခွင့်မရလိုက်ဘူးဝင်ခွင့်မရတဲ့အတွက်ထိုတဏှာတိတိပေါ်မှာတဏှာကငါပဲဆိုတဲ့ level တက်ခွင့်မရလိုက်တော့ဘူး အဲဒိဋ္ဌိကငါပဲဆိုတဲ့ label တက်ခွင့်မရဘူးတဏှာလည်းစွဲခွင့်မရလိုက်တော့ဘူးယုံနာအဖြစ်ပဲသူကမှတ်တမ်းတင်သွားတယ်ဒါယုံနာမြပဲလို့ဆိုတော့နောင်တစ်ချိန်သောအခါကာလမှာဒီယုံနာတွေကိုပြန်ဆင်ခြင်လို့ရှိရင်ယုံနာလို့မြင်မလားငါဘုယောက်ျားမင်းမပုဂ္ဂိုလ်တ attva ဖြစ်နေမြင်မလားတကတော့ပြမဗျာနော် ယုံနာလို့ရှုတယ်ဆိုရင်ယုံနာမဲ့ပေါ်မှာမဟုတ်လားပြမဗျာအေးအဲ့ဒါကြောင့်မလို့အဲ့ဒီရှုလိုက်သောယုံနာမှာတဏှာဒိဋ္ဌိစွဲခွင့်မရတော့ပြမဗျာနော်ဘာဖြစ်လို့လဲဆိုတော့အတိထဲမှာကွဲသွားတာကိုရှုစဲခဏအတိထဲမှာဩဒါဖြစ်ပြအာဒါယုံနာဩဒါအနိစ္စဒုက္ခအနတ္တအဲ့ဒီလိုမျိုးတို့ခုခုနဲ့ကွဲသွားပြီဆိုရင်ဒီယုံနာအပေါ်မှာတဏှာဒိဋ္ဌိကလည်းငါလို့လေဘယ်တက်ခွင့်မရဘူးမရပါဘူးအနာကလည်းယုံနာဆိုတော့ယုံနာဟာဖြစ်ဖြစ်ပဲယုံနာဖြစ်ဖြစ်ဆိုတော့ ตายาတာကယောက်ျားမိမပုဂ္ဂိုလ်တ attva အဖြစ်နဲ့ထင်လို့ตายာတာယုံနံရဲ့ဖြစ်ဖြစ်သဘောမြင်လိုက်တော့သူကြိုက်စရာပါသေးလို့လားမရှိတော့ပါဗျာပြောမယ်ဆိုရင်အဲ့ဒီအချိန်ခါမှာယုံနံလို့သိနေတဲ့အချိန်ခါမှာဖြစ်တာကဝိပဿနာပညာဝိပဿနာပညာလက်ကမှာဒိဋ္ဌိနဲ့တဏှာဝင်ခွင့်ရပါလားမရပါဗျာအဲအုပ်စုနှစ်ခုကကွဲနေတယ်ဒါတော့ဝိပဿနာဉာဏ်ဖြစ်ခိုက်မှာဒီဘက်ကဝင်လို့မရအောင်ဒီဘက်ကတဏှာဒိဋ္ဌိအုပ်စုဟုတ်ပါတယ် ဆိုတော့ဒါဆိုရင်ကြောင်းမြန်စဉ်းစားကြည့်လိုက်ပေါ့နော်ဝိပဿနာဉာဏ်မဖြစ်ဘူးဆိုရင်ဘသူပေါ်မလဲတဏှာတိကြီးရတဏှာတိဥပါဒံပေါ်မယ်သူတို့နှစ်ခုကဒါဤသာဝန်လေဒီမှာဗျာတခုမတခုလာမယ်တခုမတခုလာမယ်အများတန်းရှိတယ်ဘာဖြစ်လို့လဲဆိုတော့ဟောဒီယုံ nant ဖြစ်ဖြစ်သဘာဝတွေဒီနေပယ်အဖြစ်ပြောရင်လောကီနေပယ်တဏီဥပါဒံရဲ့ domain ထဲမှာဖြစ်နေတာဥပါဒံအာယုံပြုတ်လိုက်တာနဲ့ သူကအဲ့ဒီယုံနံကိုသူကတခါတည်းဆွဲပြီးသားပဲဒါကြောင့်အာယုံပြုတဲ့အာယုံပြုသောအပြင်ထိုဖြစ်ဖြစ်နေတဲ့ယုံနံခန္ဓာမှန်သမျှကိုတဏှာဒိဋ္ဌိကဆွဲနေတယ်သူမဆွဲနေတာကလောကုတ္တရာခန္ဓာကိုပဲမဆွဲနေတာမေစိတ်ဖို့စိတ်မတရားဖို့တရားကြတော့လောကုတ္တရာဟိုဘက်လွန်သွားတော့နော်ဆွဲလို့မရဘူးအဲ့တော့သူ့ရဲ့လောကီနယ်ပယ်ထဲမှာဖြစ်သမျှယုံနံအကုန်သူဆွဲနေတယ်ဒါကြောင့်မလို့လောကီယုံနံခန္ဓာမှန်သမျှတဏှာဒိဋ္ဌိရဲ့နယ်ပယ်တွင်းမှာဖြစ်တယ်တဏှာဒိဋ္ဌိနယ်ပယ်တွင်းမှာဖြစ်လို့ရှိရင် သူငါယောက်ျားမိန်းမပုဂ္ဂိုလ်တ attva ဖြစ်နေစွဲနိုင်တယ်စွဲနိုင်တာကိုနော်မိမိကမစွဲသေးခင်အမှတ်ဝင်ရင်ယုံ nant တိုင်းပဲသိတယ်နော်ဖြစ်ဖြစ်တိုင်းပဲသိတယ်အနေစာဒုက္ခအနတ္တလက္ခဏာ၃ပါးတိုင်းပဲသိတယ်အဲ့ဒါလို့သိလိုက်တဲ့အချိန်ဒီထိုယုံ nant ပေါ်မှာတဏှာတိတွေဝင်ခွင့်မရဘူးဝင်ခွင့်မရတော့စွဲခွင့်မရဘူးစွဲခွင့်မရတဲ့အတွက်ကြောင့်နောင်ပြန်ပေါ်လာရင်လည်းယုံ nant ပဲပေါ်တယ်ယောက်ျားမိန်းမဖြစ်မပေါ်ဘူးတာယာပေါ်ရာဖြစ်မပေါ်ဘူးဆိုတော့ဝိပဿနာအဲ့ဒါပဲ နော်ဝိပဿနာဆိုအဲ့ဒါပဲအဲ့ဒီ point လေးကိုပြောနေတာဆိုတော့ဒါကြောင့်မလို့ပစ္စုပန်တက်တဲ့မှအောင်ရှုမိအောင်ရှုမိအောင်ရှုလို့နော်ဖြစ်နေစေရုပ်နာတွေကိုဖြစ်ဆက်ဖြစ်ဆက်ဖြစ်ဆက်ဆိုပြီးတော့တခါဖြစ်ဆုံးဖြစ်တုံးဖြစ်ဆက်ဖြစ်ခဲ့ဒါကိုလို့ပဲတစ်ချိန်လုံးဘုန်းကြီးတွေကဆရာသမားတွေကဒီလိုပဲ point ထောက်ထောက်ပြနေတာအကြောင်းကဒီအတွက်ကြောင့်ပြောတာနော်ဒါတော့သဘောပေါက်ပြီလားပြမဗျာအဲဟုတ်ပြီဒါတော့အဲ့ဒါလေးကိုသဘောပေါက်ဖို့လိုတယ်နော် မိမိတို့ဥပဒနာလည်းလိုက်စားနေတယ်အားလည်းထုတ်နေတယ်ဆိုတော့အဲ့ဒါလိုလေးနော်ဖြစ်ဆဲကိုဖြစ်တုံးကိုဘာကြောင့်မှတ်ရတာလဲဆိုတဲ့အကြောင်းကိုလည်းသိဖို့လိုတယ်နော်မိမိကိုယ်ကမှတ်တဲ့ခါမှလည်းပဲသတိပညာနဲ့အဲ့ဒီပိဿုပန်တဲ့ဆိုက်အောင်နော်ဝိရိယကောင်းကောင်းနဲ့မှတ်ဖို့လိုပါတယ်။ကိုင်းဒီနေရာမှာကြတော့အောက်နားလေးမှာဒီနော်အော်တိစိတ်ကလေးပြောလိုက်မှာတိစိတ်တိစိတ်တိစိတ်နေရာလေးကနည်းနည်းလေးထူးနေဦးစင်းလေးဒီမှာထည့်မပေးလိုက်ဘူးသို့တော့ဦးစင်းမပြောပြလိုက်ပါဘူးနော် တိစိတ်ကြတော့ဒီနေရာမှာတော့သူကတွေးတိစေလို့ပြောရမှာပေါ့နော်တွေးတိစေနော်အဲကြံတိစေနဲ့တွေးတိစေအတူတူပါပဲနော်ကြံတိလို့ပြောခြင်းပြောဒါတော့မိမိကကြံတိစေခဏမှာကြတော့သူကြတော့ဒီအဲ့ဒါကြတော့သူကဘာခေါ်မလဲဆိုရင်ဒီမနောပဲတုံးကြပါတော့နော်မနောနဲ့သူက မနောဆိုတာကတိစိတ်တစ်ခုဖြစ်တော့မယ်ဆိုရင်ဓွာရပဲနော်တကားပေါ့ဓွာရဦးဇင်းတို့ဘဝင်စိတ်လို့လည်းသုံးပါနော်ဘဝင်စိတ်ဆိုတာဟာစိတ်ရဲ့တကားပေါ့ပဲအဲ့ဒီအတွေးအာယုန်တွေစိတ်ထဲမှာတွေးစရာအာယုန်တွေကဘယ်သူတွေလဲဆိုရင်သူက၅မျိုးတောင်ရှိတယ်နော်နည်းနည်းတော့မှတ်ခဲ့ပေါ့နော်ဒါဦးဇင်းရေးမပေးလို့နည်းနည်း margin note ကလေးဖြစ်မှတ်ထားပေါ့ဗိဓမာသမားတော့သိလိမ့်မယ်သူကတွေးစရာကိုအာယုန်ဒီကိုယ့်ရဲ့မနော တကားပေါ့ကိုလာပြီးတော့ဝင်လာမဲ့အာယုန်တွေက ဘသူအမျိုးအစားအဖြစ်စိတ်လဲပါတယ်စေတသိက်လဲပါတယ်ရုပ်လဲပါတယ်အဲစိတ်စေတသိက်ရုပ်နိဗ္ဗာန်လဲပါတယ်ပြီးတော့ပညာလဲပါတယ်ဘယ်နှမျိုးပါ၅မျိုးပါဗျာ၅မျိုးဦးဇုံတို့ပရမတ္တတရား၄ပါးကြားဘူးတယ်မဟုတ်လားပြင်ပါဗျာစိတ်စေတသိက်ရုပ်နိဗ္ဗာန်နောက်တစ်ခုထည့်လိုက်ပညာပညာပါဗျာအေးဒါတော့အာယုံကဘယ်နှပါးဖြစ်နေ၅ပါးပါဗျာ၅ပါးနော် ဒါတော့တွေးစရာမှစဉ်းစားကြည့်လေတွေးစရာအာယုန်တွေထဲမှာတော့စိတ်တွေလည်းရှိတယ်စိတ်ရဲ့တွဲပြီးစေတသိက်တွေလည်းရှိတယ်ရုပ်တွေလည်းရှိတယ်နော်နော်စိတ်စေတသိက်ရုပ်ပြီးတော့မှတခါနိဗ္ဗာန်နိဗ္ဗာန်ကိုမရောက်ဘူးပဲမဲ့နိဗ္ဗာန်ကိုစိတ်ကူးလို့တော့မရဘူးလားဘူးလို့ရပါတယ်ဗျာရတယ်လေနိဗ္ဗာန်ကိုစိတ်ကူးလို့ရတယ်ဘယ်လိုလဲဆိုရင်နိဗ္ဗာန်အကြောင်းတွေဟာနော်ဆရာသမားတွေအမျိုးမျိုးဟောကြမယ်စာအုပ်တွေမျိုးမျိုးကလည်းရေးကြမယ်အဲ့ဒီ ဟောကြရေးကြဒါတွေမိမိမှာကြားထားတာရှိမယ်ဖတ်ထားတာရှိမယ်ဆိုတော့နိဗ္ဗာန်အကြောင်းလေးကိုစိတ်ကူးလို့ရှိရင်ကိုကိုကြားဘူးတဲ့အတိုင်းကိုနားလဲတဲ့အတိုင်းစိတ်ကူးတဲ့မှာစိတ်မကူးကြဘူးလားစိတ်ကူးပါလေဗျာစိတ်ကူးတယ်အဲကြောင့်မလို့နိဗ္ဗာန်လည်းပါတာပဲတကယ်နိဗ္ဗာန်အဆက်လားဆိုတော့မဟုတ်ဘူးစိတ်စိတ်ထဲမှာဖန်တီးယူတာနော်တကယ်နိဗ္ဗာန်စစ်တော့ပဲဟုတ်မလဲနော်ဒါကြောင့်မလို့နိဗ္ဗာန်အကြောင်းလည်းပါတယ်ပြဉ္ညတ်နော်ပုံတရံပြဉ္ညတ်တွေဒါတွေလည်းပါတာပဲနော်အဲ့တော့ ပညာတွေလည်းပါတာပဲဒါကြောင့်မလို့စိတ်စေတသိက်ယုတ်နိဗ္ဗာန်ပညာအာယုံ၅မျိုးရှိတယ်အဲ့ဒီအာယုံ၅မျိုးကမနောတကားပုဂ္ဂိုလ်ရောက်တဲ့ခါကျလို့ရှိရင်အဲ့ဒီဟာလေးဝင်လာပြီဆိုတဲ့ခါကျတော့စိတ်အကြောင်းပေါ်လာရင်စိတ်အကြောင်းမသိဘူးလားပါတယ်ဗျာတွေးထဲမှာသိသွားတယ်စေတသိက်အကြောင်းပေါ်ရင်စေတသိက်ယုတ်အကြောင်းပေါ်ရင်ယုတ်နိဗ္ဗာန်အကြောင်းစဉ်းစားမိရင်နိဗ္ဗာန်အကြောင်းနော်ပညာအကြောင်းစဉ်းစားပညာဆိုပြီးတော့သိသွားတယ်အဲ့ဒီသိတဲ့စိတ်ကိုမနောဝိညာဉ်စိတ်အားရလဲ မနောဝိညာဉ်စိတ်ပါဗျာမနောဝိညာဉ်စိတ်ပေါ့နော်မနောဝိညာဉ်စိတ်လို့ခေါ်တယ်ဒါကြောင့်မလို့ဒွါရနဲ့အာယုံကြံတွေးစရာအာယုံပေါ့နော်ဒွါရဆိုတာဒီမနောမနောဒွါရနော်မနောဒွါရလို့ပြောလိုက်ပါလွယ်လွယ်ပဲနော်မနောတကားပေါ့ပြီးတော့မှကြံတွေးစရာအာယုံဆိုတာ၅မျိုးစောစောပြောတယ်၅မျိုးမှတ်ထားနော်စိတ်စေတသိက်ယုံနိဗ္ဗာန်ပညာအဲ့ဒါပြောလဲ၅မျိုးပါဗျာ၅မျိုးအဲ့ဒီ၅မျိုးကကိုယ့်ရဲ့မနောတကားပေါ့အတွေးအာယုံတကားပေါ့ကိုရောက်လာပြီးဆိုရင်တော့သူတို့နှစ်ခုတိုက်ဆိုင်တဲ့ခါကျတော့ တွေးစရာအာယုံနဲ့တွေးစရာအာယုံကမနောတကားပေါ်မှာလာ ရောက်တဲ့ခါကျတော့တွေးတာကိုသိတဲ့မနောဝိညာဉ်စိတ်မဖြစ်ဘူးလားမကြပါတကားတော့မနောဝိညာဉ်စိတ်ဖြစ်ပါတယ်ဗျာဟုတ်တယ်မနောဝိညာဉ်စိတ်နော်တွေးတာကိုသိတဲ့စိတ်ကို မနောဝိညာဉ်စိတ်လို့မှတ်ပါနော်အဲ့ဒါလေးရေးမပေးလိုက်ရဘူးနည်းနည်းချက်ပြီးတော့ဒီလောက်ဆိုလဲတင်နာသားတွေကျွမ်းနေလောက်ပါပြီကောင်းပြီအဲ့တော့အဲ့ဒီစိတ်ကလေးပေါ်လာတဲ့ခါကျတော့ အဲ့ဒီသိတဲ့စိတ်ကတော့နော်ဝိညာဉ်နဲ့ခန္ဓာပဲနော်ဝိညာဉ်နဲ့ခန္ဓာဒါတော့ဒီမနောမနောဒွါရတကားပေါက်မှာတွေးစရာအာယုံလေးကြံစည်ကြံစင်းစားစရာအာယုံလေးကလာပြီးတော့ထိခိုက်မိတဲ့ဆက်သွယ်မိတဲ့အခါမှာတိတဲ့စိတ်ဖြစ်တယ်အဲ့ဒီစိတ်ကမနောဝိညာဉ်စိတ်ပဲနော်ဝိညာဉ်နဲ့ခန္ဓာပေါ့လေအဲ့ဒါဝိညာဉ်နဲ့ခန္ဓာဒါတော့ကောင်းပြီဒီလိုတော့ဒီစိတ်ကနော်အတွေးအာယုံကနေပြီးတော့မနောတကားပေါက်ကိုဆိုတော့ တွေးစရာအာယုံကလည်းနံတရားပဲဒီဘက်ကလက်ခံတကားပေါက်မှာရှိနေတဲ့မနောဒွါရကလည်းနော်ဒါစိတ်နံတရားပဲအဲ့တော့နံတရားကနေနံတရားကိုဆက်သွယ်တာဖြစ်နေဖြစ်မနေဘူးလားဖြစ်ပါဗျာဖြစ်နေတယ်ဖြစ်နေတဲ့ခါကျတော့ယုတ်ကဘယ်လိုလုပ်ပါသလဲဆိုတော့ဒါလေးတော့နည်းနည်းပြောရမှာပေါ့နော်အတွင်းအာယုံကလည်းစောစောရရှင်းတယ်လေအပြင်းမှာထိတွေ့တိုက်ဆိုင်တာတွေကနှစ်ခုကယုတ်ပြီးတော့မှအဲ့ဒီသူတို့နှစ်ခုတိုက်ဆိုင်လို့နံအသိစိတ်ပေါ်တာမဟုတ်လား အခုကြတော့မနောဓွာရနဲ့နော်ကြံတွေးစရာအာယုံကနှစ်ခုလုံးကအခန့်ရောအတိုက်ရောနှစ်ခုကနံကြီးပဲဖြစ်နေနံကြီးပဲဖြစ်တဲ့အတွက်ကြောင့်မလို့သူတို့နှစ်ခုတိုက်ဆိုင်လို့သိတာကဝိညာဉ်နဲ့ဝိညာဉ်ဥပါဒဏ်နဲ့ခန္ဓာလေဒါပေမဲ့ဟောဒီရုပ်ဥပါဒဏ်နဲ့ခန္ဓာဘယ်လိုလုပ်ပါတယ်လဲဆိုတော့ဒီစိတ်ရဲ့တရား base ကဟရိယဝတ္ထုဘယ်သူတဲ့လဲဟရိယဝတ္ထုပါဗျာဟရိယဝတ္ထုเนาะအဲ့တော့ဟရိယဝတ္ထုကတော့ပြောမယ်ဆိုတော့အတော်ကျယ်ဝန်းပါတယ်ဗျာ နည်းနည်းလေးနော်တိုကနစေကနအဘိဓမ္မာတိုကနစေကနပြောရရင်တော့ဒီနှလုံးသားထဲမှာနှလုံးသားထဲမှာဒါဒီရွယ်တဲ့အလုံးသိကြပြီးသားပဲเนาะဒါအခန်းလေးခန်းရှိတယ်သွေးတွေကအများအားဒါကလည်းလက်ပတ်နေတာမဟုတ်လားမှန်ပါဗျာသွေးတွေလက်ပတ်နေတဲ့ခါကျတော့ဒီအခန်းလေးခန်းကသွေးပြတ်သွားတယ်ဆိုတာရှိလားမရှိပါဗျာမရှိဘူးဒီအခန်းထဲမှာသွေးအများအားပြည့်နေတယ်ဆိုတော့ပြည့်နေတဲ့သွေးက ပလင်းနဲ့ထဲတဲ့သွေးလို့တော့မဟုတ်ဘူးပလင်းနဲ့ထဲတဲ့သွေးကသွေးအသေးခေါ်မှာပေါ့နော်ဒါက active ဖြစ်တဲ့သွေးဆိုတော့လက်ပတ်နေတဲ့သွေး circulation ဖြစ်နေတာလေ circulation ဖြစ်နေတဲ့ခါကျတော့သူတို့ကထုတ်လိုက်ပြန်သွင်းလိုက်ထုတ်လိုက်ပြန်သွင်းလိုက်ဒါကသူကဟို proper complex ဆိုလို့ရှိရင်ဦးဇင်းတို့ဒီ pressure pump နဲ့တွန်းနေတာပဲမဟုတ်လားခန္ဓာကိုယ်တစ်ခုလုံးလဲပတ်နေတာလေဒါတော့ဒီနှလုံးသားထဲမှာဒီအခန်းထဲမှာ သွေးရတော့မပြတ်ဘူးဒါတော့အဲ့ဒီသွေးကို အမိပြုတ်ပြီးတော့ အရိယဝတ္ထုတည်တယ်တဲ့ဒါတော့ဒီနေရာမှာနှလုံးကြီးဒီအလုံးကြီးလက်လက်သီးစုပ်လောက်ရှိတဲ့နှလုံးကြီးလားဆိုတော့မဟုတ်ဘူးဒါကသူ့ရဲ့ခွက်ကြီးပဲဒါတော့ခွက်ထက်မှရှိတဲ့သွေးကိုပြောတာလားဆိုတော့တော့မဟုတ်သေးဘူးသို့တော့ तू ကတီရတော့ဟုတ်တယ်အရိယဝတ္ထုဘယ်မတီမလဲဆိုတော့အဲ့ဒီအရိယဝတ္ထုကနော်ဒီဟောနှလုံးထဲကသွေးအပေါ်မှာပဲမှီပြီးတော့တီရတယ်ဒါတော့သွေးကိုဓာတ်ရိုက်အားဖြင့်တော့ तू ကမခေါ်ဘူး तू အရိယဝတ္ထုက तू ကိုအမိပြုတီရတယ် အမိပြုတည်ရတာဒါတော့ဦးဇင်းတို့ပြောတဲ့ခါကျတော့လွယ်အောင်တော့ဟရိယဝတ္ထုဆိုတာနှလုံးလို့ပဲပြောလိုက်ရတယ်ဒါပေမဲ့လူတွေကနှလုံးဆိုရင်ဒီအလုံးကြီးကိုသွားပြီးတော့လက်သီးစလောက်ရှိတဲ့အလုံးကြီးကိုသွားပြီးတော့မြင်ပါစို့လို့ဒါတော့နှလုံးထဲမှာသွေးရှိတယ်လက်ပတ်နေတဲ့သွေးရှိတယ်အဲ့ဒီသွေးပေါ်မှာအမိပြုပြီးတော့ဟရိယဝတ္ထုကတည်ရတယ်ဟရိယဝတ္ထုကအဲ့လိုဒါကြောင့်မလို့ဦးဇင်းတို့ဒီနေတ္တယပစ္စည်းမှာဒီနေ့ရွတ်ကြလိုက်ဦးမှာနေတ္တယပစ္စည်းနဲ့ပစ္စည်းအောင်ပါလေနေတ္တယပစ္စည်းကနောက်ဆုံးတစ်ကြောင်းလေးပါတယ်လေရာရူပံ နိဗ္ဗာယမနောဓာတုစာမနောဝိညာဏဓာတုစာဝတ္တန္တိတာရူပံမနောဓာတုယာစာမနောဝိညာဏဓာတုယာစာတန်တံပြုတကာနိစ္စဓမ္မနံနေတိယပစ္စယေနာပစ္စယောအဲ့ဒီမှာမြတ်စွာဘုရားပဋ္ဌာန်းမှာနှလုံးကိုဒီနှလုံးကိုဟောတဲ့အခါနေတိယပစ္စည်းအနေနဲ့ဟောတဲ့အခါကျတော့ယာရူပံတဲ့အကျဉ်ရုပ်ဒီတဲ့ exotic material exotic material လို့ပြောတာ နော်အကျင့်ယုတ်တည်ဆိုတော့ဘယ်ယုတ်လို့တိတိကျကျ point တော့မလုပ်ဘူးမြတ်စွာဘုရားအဲ့ဒီပဋ္ဌာန်းမှာယန္တုပံအကျင့်ယုတ်တည်တဲ့နော်ယန္တုပံအကျင့်ယုတ်တည်တဲ့တော့မနောဓာတုစာမနောဝိညာဏဓာတုစာနော်ဒီယန္တုပံအကျင့်ဆိုယန္တုပံနေတာယအကျင့်ယုတ်ကိုအမိပြုပြီးတော့မနောဓာတုစာမနောဓာတ်မနောဝိညာဏဓာတုစာမနောဝိညာဏဆိုတဲ့ဝိညာဉ်ဓာတ်အဲ့ဒီဓာတ်နှစ်ခုတည်တဲ့ဝတ္တန်တိသူ့ကိုအမိပြုဖြစ်တယ်တဲ့တာရူပံထိုအမိပြုခံထားရတဲ့ယုတ်ကနေပြီးတော့မှ မနောဓာတ်ရဲ့မနောဝိညာဏဓာတ်ရဲ့ထိုနှစ်ခုနဲ့ပေါင်းစည်းပြီးတော့အတူတွဲပါလာတဲ့သူရဲ့ရှင်ပေါ်ရှင်ဘက်တရားတွေရဲ့ကိုဒီဒီအခုအဲ့ဒီ ascetic material ကနေပြီးတော့มาပေါ့เนาะ ascetic အဲ့ဒီအကျဉ်ရုပ်ဆိုတာကတိတိကျကျပြောမထားတဲ့ဒီရုပ်ကနေပြီးတော့သူ့ကိုမိယာအဖြစ်အထောက်ပံ့ပေးတယ်တဲ့နေတ္တပစ္စည်းဆိုတာမိယာအဖြစ်အထောက်ပံ့ပေးတာဒါအဲ့ဒီမှာမြတ်စွာဘုရားယန္တုပံတဲ့တာမန်အဖြစ်ပြောတယ်တာမန်ဆိုတာဘသူရဲ့လို့နာမတက်မပြောဘူးနာမတက်မပြောဘူး နော်ဒါတော့အဲ့ဒီမှာပဋ္ဌာန်းထဲမှာကြတော့သူကနာမည်ကိုမတတာဒါယာရုပဆိုတာအကျဉ်လူသည်လို့တစုံတယောက်သည်လို့ပြောသလိုပဲယာရုပအကျဉ်ရုပ်သည်တဲ့ aesthetic material ဆိုတဲ့သဘောမျိုးပြောသွားတာဒါတော့ဒီနေရာမှာသူကဟောကောက်တဲ့ခါကျတော့ဟောဒီဒီအလုံးကိုကောက်ချစ်ချလိုက်တော့ပြောချင်တာကနှလုံးထဲမှာရှိတဲ့သွေးသွေးကိုအမိပြုပြီးတော့အရိယဝတ္ထုတီးပါတယ်တဲ့ဒါတော့ကင်ဒါတော့ကောင်းပြီမနောတ္တမနောဝိညာဏတ္တဆိုတဲ့မနောဓာတ်တွေဒီတော့ဘု து ကိုအမိပြုတီးမလဲဆိုဒီအခုပြောတဲ့သွေးပေါ်မှာအမိပြုရှိနေသော ပြန့်နှံ့၍တည်နေသောအရိယဝတ္ထုကိုအရိယဝတ္ထုပေါ်မှာမိပြုရတယ်နော်ဒါတော့သွေးသွေးလို့တော့ပြောရင်ရပါတယ်နှလုံးထဲမှာရှိတဲ့သွေးလို့ပြောရင်ရတယ်ဘာဖြစ်လို့လဲသူကအရိယဝတ္ထုအကြည်ဓာတ်ကအဲ့ဒီမှာမှီရတာအရိယဝတ္ထုကအဲ့ဒီမှာမှီရတာကိုမှီတော့ဒီသွေးကိုပဲသူကအမိပြုပြီးတော့ပြောရတာနော်ဒါတော့လက်ပတ်နေတဲ့သွေးပဲအမှန်တော့ဒါဒါကြောင့်မလို့နော်ကောင်းပြီအဲ့ဒီဒီအရိယဝတ္ထုရုပ်ကိုအမိပြုပြီးတော့မှ နော်ခုနကမနောတမနောဝိညာဏတကမှီတယ်ဆိုရင်သူ့ရဲ့အမိပြုသူမှီထားတဲ့တနည်းသူအမိပြုနေတဲ့နေရာဒီအရိယဝတ္ထုဆိုတော့ရုပ်ဖြစ်မသွားဘူးလားဖြစ်သွားပါရဲ့ဗျာဖြစ်သွားပြီဒါတော့အဲ့ဒီရုပ်ကယူဘက်ခန္ဓာအဲ့ဒီရုပ်ကယူဘက်ခန္ဓာပဲဒါတော့ဒီကြံတွေးတဲ့အခါမှာမိမိတွေးတဲ့အာယုံလေးပေါ့အမိပြုပြီးတော့မှနော်သူ့ရဲ့ပေါ်လာတဲ့အာယုံပေါ်အမိပြုပြီးတော့မှကောင်းမကောင်းခံစားတဲ့ဝေဒနာကဝေဒနာခန္ဓာ နော်မှတ်သားရကတင်ညက်ခန္ဓာဒီတွေးနေတဲ့စိတ်ကလေးပြီးစီးအောင်လို့နော်ကြောင်းကြဆိုင်တာနှလုံးသွင်းတာကသင်္ခါရခန္ဓာဆိုတော့ဒီကြံတိစဲခါကာလမှာလည်းပဲခန္ဓာ၅ပါးပဲမို့လားပြမဗျာခန္ဓာ၅ပါးပဲဒါတော့အကုန်အကုန်လုံးစဉ်းစားကြည့်ပါလားမြင်စဲကြားစဲနာမ်စဲစားစဲထိစဲကြံတိစဲဒီ၅ပါး၆ပါးလုံးမှာဘာပဲဖြစ်ဖြစ်ဘာဖြစ်လဲဆိုခန္ဓာ၅ပါးကြီးပဲဖြစ်တယ်ဘာပဲဖြစ်လဲ ခန္ဓာ၅ပါးဖြစ်ပါတယ်အဲ့ဒီခန္ဓာ၅ပါးဒီဥပါဒဏ်နဲ့ခန္ဓာ၅ပါးနော်ဥပါဒဏ်နဲ့ခန္ဓာ၅ပါးဆိုတော့ဒါဒီဒီဒီမြင်တုံးမြင်စဲကြားစဲနားစဲစားစဲထီစဲတီစဲကြမ်းအဲထီစဲတီစဲအဲ့ဒီဒီဆဲဆဲဆဲဆိုတာဖြစ်တုံးလေးမှာ နော်ယောဂီလောက်တဲ့ပုဂ္ဂိုလ်ကထိုဖြစ်ဆဲအခိုက်အတန့်ကို မြင်တော့ဆိုလို့ရှိရင်မြင်တာကိုမှတ်တယ်ကြားတော့ဆိုရင်ကြားတာကိုမှတ်တယ်နာမ်ကိုနာနာမှတ်တယ်စားတော့စားတာမှတ်တယ်ကြားတော့ကြားတာမှတ်တယ်ထီတော့ထီတာမှတ်တယ်တိနေတော့ကြံတိနေတော့ဆိုလာကြံတိနေတဲ့စိတ်ကိုပဲမှားတာဘာဖြစ်လို့မှတ်တယ်လဲဆိုရင်အဲ့ပေါ်လာတဲ့ယုံနာခန္ဓာကမမှတ်ဘူးဆိုရင်နော်ယောက်ျားမိမပုဂ္ဂိုလ်တ attva ဖြစ်နေလဲဆွဲနေတယ်မြဲတဲ့ဘာညာစသည်ဖြင့်လဲဆွဲနေတာကိုနော်ယုံနာဖြစ်ဖြစ်ဖြစ်တယ်မမြင်တော့ဘဲနဲ့ယောက်ျားမိမပုဂ္ဂိုလ်တ attva တာယာစရာဖြစ်နေဆွဲလန်းနိုင်လို့နော်အဲ့ဒီလိုမျိုးမှတ်ရခြင်းဖြစ်ပါတယ် နော်ဒါကြောင့်မလို့ဒါကခုဥပါဒာနဲ့ခန္ဓာ၅ပါးဖြစ်တဲ့အချိန်နဲ့နော်မှတ်ရခြင်းအကြောင်းပြောပြီးပြီနောက်တစ်ပိုက်ဆက်သွားမယ်အဲ့ဒါကဘာမှနည်းနည်းလေးပြောစရာရှိတယ်လဲဆိုတော့ဒါအဘိဓမ္မာတက်ဖူးတဲ့လူတွေလည်းရှိနေတာဟုတ်ဒီထဲမှာတော်တော်များများနော်ပေါ့ပေါ့ရောက်တက်ဖူးတဲ့လူလည်းရှိတော့ကာယဝိညာဉ်စိတ်ထိတိစေဖြစ်တဲ့အချိန်ခါလေးမှာနည်းနည်းအဘိဓမ္မာနဲ့တုတ်တန်ညှိပြောစရာလေးရှိပါတယ်ဒါကြောင့်မလို့အောက်ပိုက်ကလေးကိုသွားကြစို့ဗျာ။ နော်အောက်တပိုက်ဒီတိဖတ်ပေးပါခံစားမှုမှာတုတ်တန်နှင့်အဘိဓမ္မာညှိယူမြင်စေကြားစေနံစေစားစေတို့၌အဘိဓမ္မာနိယဥပိ္ပခဝေဒနာသာဖြစ်၏သို့သောကောင်းသောအစင်းအတန်စသည်ကိုမြင်ရကြားရလင်ကောင်းသောအနေအားဖြင့်ခံစားမှုထင်ရှား၏မကောင်းသောအစင်းအတန်စသည်ကိုမြင်ရကြားရလင်က မကောင်းသောအာဖြင့်ထင်ရှား၏မကောင်းမဆိုးအာယုံကိုမြင်ရကြားရလျင်ရိုးရိုးအားဖြင့်ခံစားမှုထင်ရှား၏ထို့ကြောင့်တုတ်တန်ဤအရာမြင်စေကြားစေနံစေစားစေမှလည်းဝေဒနာ၃မျိုးလုံးဖြစ်နိုင်၏ထိတွေ့စေ၌ဝိဓမနီယဒုက္ခနှင့်ဒုက္ခဟုသော ဝေဒနာနှစ်ပါးသာဖြစ်၏သို့သောတုတ်တန်ဤအရာမဆိုးမကောင်း အလေအလတ်အတုခမာတုခဝေဒနာလည်းထင်ရှားဖြစ်တည်တာဒါကတော့အဘိုထည့်ပေးတယ်လို့မှတ်လိုက်ပါနော်နည်းနည်းပြီးဒီမှာမတင်မှုတဲ့ပုံကများတော့တိခံပြီးတော့နားထောင်ပေါ့နော်ဘုသူတာဖြစ်အောင်ပေါ့အဘိဓမ္မာသင်ပုပ္ပတပုဂ္ဂိုလ်များအတွက်နည်းနည်းလေးဒါညှိပေးတာပါဦးဇင်းညှိတာမဟုတ်ပါဘူးမာစီဆရာတော်ကြီးတရားထဲမှာပါလို့ဦးဇင်းလက်ဒါဘုသူတာဖြစ်ပြောတဲ့နယ်လို့ထင်လို့ပြောပေးတာပါဒါတော့သူက မြင်စေကြားစေနံစေစားစေမှာအဘိဓမ္မာသင်ပူးတဲ့လူတွေသိလိမ့်မယ်နော်ဥပ္ပကတာကတစုကဝိညာဏံဆိုတော့ဒီမြင်စေမြင်စေကြားစေမြင်စိတ်ကြားစိတ်နံစိတ်စားစိတ်နော်ဖြစ်တဲ့အချိန်ခါမှာဝေဒနာကဥပ္ပခဝေဒနာဖြစ်တယ်နော်ဒါတော့မြင်စေခိုက်တက်မှာထိုမြင်စိတ်နဲ့တွဲဖြစ်တဲ့စိတ်ကဘာတူလဲဆိုဥပ္ပခဝေဒနာဖြစ်နေတယ်ဘာတူလဲဥပ္ပခဝေဒနာပါဗျာဥပ္ပခဝေဒနာနော်ဒါပြီးတော့မှပြောထားတာဒါက နော်မြင်စေကြားစေနာစေစားစေဆိုတော့၄မျိုးမဟုတ်လားမှန်ပါအဲ့တော့မြင်စိတ်ကြားစိတ်နာစိတ်စားစိတ်စိတ်၄မျိုးဖြစ်တဲ့ချိန်ကမှာထိုစိတ်နဲ့တွဲဖြစ်သောဝေဒနာသည်ဥပေက္ခဝေဒနာလို့ဒါပြီးဒီမှာမှာဆိုထားပါတယ်တဲ့ဒါပေမဲ့လည်းတဲ့တုတ်တန်နီးသွားကြည့်တဲ့ခါကျတော့တုတ်တန်မှာကြတော့တဲ့သူကဘာတွေ့တယ်လဲဆိုရင်သဘောအပြင်ပေါ့နော်ကောင်းတဲ့အစင်းကောင်းတဲ့အတန်ကိုကြားရမယ်ဆိုလို့ရှိရင်မြင်စေကြားစေမှာပဲကောင်းတဲ့အနေအချင်းခံစားမှုလည်းထင်ရှားတယ် မကောင်းတာမြင်ရကြားရရင်မကောင်းတယ်ဆိုတဲ့ဒုက္ခဝေဒနာထင်ရှားတယ်။နော်ရိုးရိုးအာယုံကိုမြင်လိုက်ရလို့ရှိရင်လည်းပဲရိုးရိုးအနေအချင်းခံစားမှုထင်ရှားတယ်ဆိုတော့တုတ်တန်ဤအရာကြတော့မြင်လိုက်တာနဲ့မကောင်းရဲ့ဒုက္ခဝေဒနာမကြိုက်တယ်။ကောင်းရဲ့ဒုက္ခဝေဒနာ နော်အာတမန်ပဲကောင်းတဲ့ပဲလည်းမပါမကောင်းတဲ့ပဲလည်းမပါဆိုရင်ခံစားမှုကလည်းဟိုဘက်ဒီဘက်မရောက်ခပ်ပေါ့ပေါ့ပေါ့နော်အဲ့ဒါကြတော့ဥပ္ပခဝေဒနာဖြစ်တယ်တဲ့တုတ်တန်ဤမှာတခါထိစေ နော်အဲတုတ်တန်နိယကြတော့သုံးမျိုးလုံးဖြစ်တယ်လို့ပြောတာနော်တုတ်တန်နိယမြင်စေကြားစေနံစေစားစေမှာကောင်းတာတွေ့ရတွေ့ရမြင်ရရင်ဒုက္ခဝေဒနာ ဖြစ်တယ်မကောင်းတာမတွေ့ရမကောင်းတာတွေတွေ့ရမြင်ရရင်ဒုက္ခဝေဒနာ ဖြစ်တယ်တာမန်အာယုံမကောင်းမဆိုးကိုတွေ့ရင်ဥပ္ပခဝေဒနာဖြစ်တယ်ဆိုတော့အဘိဓမ္မာမှာကဥပ္ပခဝေဒနာသာဖြစ်တယ်တုတ်တန်မှာကြတော့ဝေဒနာ၃မျိုးလုံးဖြစ်တယ်ဒုက္ခဒုက္ခဥပ္ပခဘယ်နှမျိုးလဲ၃မျိုးပါဗျာ၃မျိုးလုံးနော် နောက်တစ်ခါကျတော့တစ်ခါထိစဲခဏနော်ထိတိစဲကာယဝိညာဉ်စဲဖြစ်တဲ့ခါမှာအဘိဓမ္မာမှာကျတော့ထိတိစဲကနော်ကောင်းသော ဖုဒ္ဓဘာယုံကလေးနဲ့တွေ့ရထိရရင် ဖုဒ္ဓဘာယုံက ကောင်းလို့ရှိရင် ခံစားတဲ့အခါမှာဒုက္ခဝေဒနာဖြစ်တယ်လာပြီးတော့ထိတွေ့ရတဲ့အာယုံကနော်မကောင်းရင် မကောင်းတဲ့ဖုဒ္ဓဘာယုံနဲ့တွေ့ရရင် ခံစားခံစားမှုကဒုက္ခဝေဒနာ ဖြစ်တယ်ဒါကြောင့်မလို့ ထိစဲခဏမှာနော်ဒီကာယဝိညာဉ်စိတ်ဖြစ်တဲ့အခါမှာတဲ့ထိုစိတ်ဒီနော်ကောင်းတဲ့အာယုန်နဲ့တွေ့ရင်ဒုက္ခဝေဒနာနဲ့တွဲဖြစ်တဲ့ဒီစိတ်က မကောင်းတဲ့အာယုန်ကထိတွေ့လို့ရှိရင် ဝေဒနာကဒုက္ခဝေဒနာနဲ့ဒီစိတ်နဲ့တွဲဖြစ်တယ်ဆိုတော့ထိစဲခဏမှာဝေဒနာကနှမျိုးဖြစ်တယ်ဒုက္ခတော်၎င်းဒုက္ခတော်၎င်းတစ်ခုခုဖြစ်တယ်နော်တခါတုတ်တန်နီးမှာသွားကြည့်လိုက်တဲ့ခါကျတော့တဲ့အခုနပြောသလို ကောင်းတာလည်းပါတယ်မကောင်းတာလည်းပါတယ်အာယုံကနော်ဟိုဘက်ဒီဘက်ဟိုမရောက်ဒီမရောက်နော်ဒီထိလာပြီးတော့ထိတွေ့တဲ့ဖုဒ္ဓဘာယုံကကောင်းတယ်လို့လည်းပြောလို့မရဘူးမကောင်းဘူးလို့လည်းပြောလို့မရတာမန်အာယုံလေးဆိုရင်လည်းမကောင်းမဆိုးအတုခမတုခဝေဒနာဒီနေ့ဥပ္ပခဝေဒနာဖြစ်တယ်လို့တုတ်တံမှာပြောပါတယ်တဲ့နော်အဲ့လိုပြောထားတယ်အဲ့ဒီတော့နည်းနည်းလေးဦးဇင်းဟောပြီးတော့မှဇာတ်လေးနည်းနည်းကြည့်ပြောမယ်ဒီတိုင်းပြောရင်တိတ်ရမဖြစ်မှာဆိုလို့နော်မမြင်မှာဆိုလို့ ဟောနမလေးလေးစေစုတော့တဲ့အဲ့တော့ဒီနေရာမှာဇာလေးမှာနည်းနည်းလေးကြည့်လောက်နော်။ဟောအင်းစိန်ဆရာတော်ရဲ့အပြီးတမှာလက်ဆောင်တဲ့ဇာလေးနည်းနည်းပြလို့ရအောင် မြင်ကြရလားဒီဒီဇာမြင်ရလားမြင်ရပါတယ်ခင်ဗျာမြင်ရတယ်နော်နည်းနည်းလေးညှိပြလိုက်နည်းနည်းကြည့်လို့ရအောင်လို့ဒီမှာနော်ဒါလေးကအဟိစိတ်အဟိစိတ်ဆိုတာဝိပဿစိတ်တွေပေါ့နော်ဝိပဿစိတ်နဲ့ကရိယာစိတ်ဝိပဿစိတ်နဲ့ကရိယာစိတ်ဆိုတာကဒီအပေါ်ကစိတ်ခုနှစ်မျိုးကအကုသိုလ်ရဲ့အကျိုးဖြစ်လို့အကုသလဝိပဿလို့ခေါ်တယ်နောက်အောက်က၈ပါးကကုသိုလ်ရဲ့အကျိုးဖြစ်လို့ကုသလဝိပဿလို့ခေါ်ပါတယ်ဒါတော့ခုနပြောပြီးပြီလေ အဘိဓမ္မာနိအရာဟောဒီမြင်တဲ့စက္ခုဝိညာဉ်စိတ်သောတာ အကြားတဲ့သောတာဝိညာဉ်နှာခေါင်းနဲ့နားရတဲ့ကာဏဝိညာဉ်ရှာနေစားတဲ့ဇင်ဝဝိညာဉ်အဲ့ဒီစိတ်လေးမျိုးမှာဒီစိတ်လေးမျိုးက နော် သူကဝေဒနာကြည့်လိုက်တော့ဘာဝေဒနာပဲရှိနေလဲဥပ္ပခဝေဒနာပါဗျာဥပ္ပခဝေဒနာပဲရှိတယ်ဒါတော့နော်မြင်စိတ်နော်ကြားစိတ်နာစိတ်စားစိတ်ထိအောက်မှာလဲကုသလဝိပ္ပမှာလဲဒီတိုင်းပဲနော်ဒီမှာကြည့်လိုက်လေးမျိုးနော် ဒါတော့သူတို့ဒီမှာဒီအထိကိုဘာတွေပဲလဲဆိုလဲမြင်စိတ်ကြားစိတ်နာစိတ်စားစိတ်ဝေဒနာက အတူတူဖြစ်မနေဘူးလားဖြစ်မှာဗျာနော်ဒါကြောင့်မလို့သူကမြင်စိတ်ကြားစိတ်နာစိတ်စားစိတ်ဖြစ်တဲ့ခါမှာတဲ့ထိုစိတ်တွေနဲ့တွဲပြီးတော့ရှင်တွဲဖြစ်တဲ့ဝေဒနာဒီဥပ္ပခဝေဒနာပဲဖြစ်နေတယ်ဒါကိုတုတ်တံမှာကြတော့ဥပ္ပခါမကဘူးတဲ့ဒုက္ခရောဒုက္ခရောဥပ္ပခါရောသုံးမျိုးလုံးဖြစ်တယ်တဲ့နော်တခါကာယဝိညာဉ်စိတ်နော်ကာယဝိညာဉ်စိတ်နော်ဒီ ကာယဝိညာဉ်ဆိုတာဒီနောက်ဆုံးဒီစိတ်နော်ဒါတော့ဟောဒီစိတ်အဲ့ဒီကာယဝိညာဉ်စိတ်ကြတော့အကုသိုလ်မှာဆိုရင်မကောင်းမကောင်းတဲ့အရာဆိုရင် तू ကမကောင်းတဲ့အရာတွေနဲ့ထိတွေ့နေရတယ်ဆိုရင်ဒို့အကျိုးဒီမကောင်းတဲ့အကျိုးဖြစ်လို့ तू ကဝေဒနာကဒုက္ခဝေဒနာဖြစ်ပါတယ်တဲ့အဝေဒနာလေဒုက္ခဝေဒနာပါဗျာဒုက္ခဝေဒနာဒါတော့ကုသိုလ်ရဲ့အကျိုးကုသလဝိပဲကုသိုလ်အကျိုးပိုင်းမှာကြတော့သူ့ကိုလာပြီးတော့ထိတွေ့ရတဲ့နော်အရာကကောင်းနေတဲ့အတွက်ကြောင့်မလို့တာယာဝေယာဖြစ်လို့ तू ကဒုက္ခဖြစ်ပါတယ်တဲ့ ဒါကြောင့်မကောင်းတာတွေနဲ့ထိတွေ့ရရင်ဒါအကုသိုလ်ရဲ့အကျိုးဒုက္ခဝေဒနာကောင်းတာတွေနဲ့ထိတွေ့ရမယ်ဆိုလို့ရှိရင်ကောင်းတဲ့ကုသလဝိပ္ပအကျိုးဒုက္ခဝေဒနာဆိုတော့ကာယဝိညာဉ်စိတ်ဖြစ်တဲ့အခါမှာမကောင်းရဲ့ဒုက္ခကောင်းရဲ့ဒုက္ခကွဲမသွားဘူးလားကွဲသွားပါတယ်ဗျာကွဲသွားတယ်ဒါကြောင့်မို့ကာယဝိညာဉ်စိတ်ကြတော့မကောင်းရင်ဒုက္ခကောင်းရင်ဒုက္ခတုတ်တံမှာကြတော့ကာယဝိညာဉ်စိတ်မှာလည်းပဲဒုက္ခရောဒုက္ခရောဥပ္ပခါရော၃မျိုးရှိတယ်တဲ့ဒါတော့ တုတ်တန်ဤအရာပြောရင်ဘယ်စိတ်ဘယ်ဝိရမေလာလာ ဝေဒနာ၃မျိုးဖြစ်တယ်နော်ဝေဒနာ၃မျိုးဖြစ်တယ်အဘိဓမ္မာမှာကြတော့မြင်စိတ်ကြားစိတ်နာမ်စိတ်စားစိတ်ဖြစ်ရင်ဥပ္ပခဝေဒနာထိစိတ်မှာကြတော့နော်ဒုက္ခမကောင်းတာနဲ့ထိတွေ့ရရင်ဘာဝေဒနာလဲဒုက္ခဝေဒနာပါဗျာကောင်းတာလေးတွေနဲ့ထိတွေ့ရရင်ဒုက္ခဝေဒနာပါဗျာအေးအဲ့ဒါအဘိဓမ္မာမှာနော်အဘိဓမ္မာမှာအဲ့လိုလေးကွဲသွားတယ်နော် ဒါတော့တုတ်တံဘက်ကိုသွားကြည့်မယ်နော်ဦးဇင်းတုတ်တံဘက်ကိုနည်းနည်းပြလိုက်မယ်တုတ်တံဘက်ကဘာဆိုထားတယ်လဲဆိုတာသိအောင်အဲတော့ဘာဘာလေးဒီမှာနော်တုတ်တံဘက်မှာဆတ်ဆက်ကတုတ်တံဆိုတာရှိတယ်ဦးဇင်းနောက်ပိုင်းကြာရဲ့အခြေဟိုရင်ဖြစ်လို့ရှိရင်အဲ့ဒီဆတ်ဆက်ကတုတ်တံသင်ပါဦးမယ်နော်ကောင်းပါတယ်သူကလည်းဆတ်ဆက်ကဆိုတာနော်6မျိုးလို့ပြောတာနော်ဆတ်ဆက်ကဆိုတာဒီမှာ ဒွါရက6ပါးအာယုံက6ပါးဝိညာဉ်က6ပါးနော်သူတို့ရဲ့ပေါင်းဆက်ဆက်သွယ်မှုဖတ်တာက6ပါးဆက်သွယ်မှုကြောင့်ပေါ်လာတဲ့ဝေဒနာကလည်း6ပါးထိုးပေါ်လာတဲ့ဝေဒနာကိုဆွဲတဲ့တဏှာကလည်း6ပါးဆိုတော့664လ ी36 ပါဗျာအေးအဲ့ဒါလို့6ပါ6ပါ6ပါ6စုံရှိလို့ဆဆက်ကလို့ခေါ်တာနော်အဲ့ဒီဆဆက်ကတုတ်တန်နဲ့မှာအဲ့အပေါ်ဆုံးတစ်ခုပဲကြည့်လိုက်ပါနော်မြင်ရတယ်နော်ပြမဗျာဒီမှာဒီမြင်တွေ့တဲ့စိတ်ကလေးဖြစ်ပုံကြီး စစ်ခုပဒါရဟောဒီမျက်စိနဲ့အစင်းယူပါယုံနဲ့သူတို့နှစ်ခုတိုက်ဆိုင်မိပြီဆိုရင်တဲ့နံပါတ်3ကဘာဖြစ်တယ်လဲမြင်သိစိတ်စစ်ခုဝိညာဉ်မဖြစ်ဘူးလားဖြစ်ပါတယ်ခင်ဗျာဒါတော့စစ်ခုဝိညာဉ်ဖြစ်တဲ့ခါကျတော့နော်စစ်ခုဝိညာဉ်ဖြစ်ဟောဒီမျက်စိရဲ့နော်ဒီမျက်အဲမျက်စိရဲ့ပြီးတော့မှ အစင်းရဲ့နော်မြင်မြင်မြင်သိတာရဲ့ဒီသုံးခုပေါင်းနော်နော်ဘာလဲဆိုရင်မျက်စိ အစင်သူတို့နှစ်ခုတိုက်ဆိုင်လို့တည်တဲ့မြင်သိစိတ်သုံးခုပေါင်းမိတာဒီညီမျှခြင်းအဲ့ဒီလိုပေါင်းစုံမိတာကိုဖတ်တာလို့ခေါ်တယ်ဒီသုံးခု contact ဖြစ်သွားတာသဘောပဲဒါဒီသုံးခုပေါင်းမိပြီဆိုလို့ရှိရင်ဒီသုံးခုဖြစ်ပေါ်လာတာကိုပဲပြောကြပါစို့နော်ဒီသုံးခုဖြစ်လာတာကိုဖတ်တာတဲ့ဆုံတွေ့မှုတခုအဲ့ဒါလေဆုံတွေ့မှုဖတ်တာပါဖတ်တာဆိုတာဆက်သွယ်ပေးတာပြောတာ contact ဖြစ်တာလားနော် contact ဖြစ်တာဒါတော့ဦးဇင်းတို့မျိုးလုံးနေကြည့်ပါလားလို့ ကြည့်စရာလေးကိုကြည့်ရမယ့်အရာလေးကိုပစ္စည်းတစ်ခုရှာတယ်ဆိုတော့အများကြီးတည်းမှာလေကိုရှာမယ့်အရာလေးကိုပစ္စည်းကရှာတယ်ရှာတယ်ရှာတယ်ဒါတော့နော်ဘေးတယောက်ကလည်းဟဲ့ကောင်မေမတွေ့သေးဘူးလားလို့ကြားလို့ရှင်မမေးဘူးလားမေးပါတယ်ဗျာအေးမေးတယ်မတွေ့တွေ့ဆိုတာလေးမေးအဲ့တွေ့ဟာဖတ်တာကိုပြောတာတွေ့ဆိုတာဖတ်တာဘာလဲမျက်လုံးရဲ့နော်ကိုရှာတဲ့ပစ္စည်းလေးရဲ့ထားပါတော့မက်ခွက်ကလေးရှာဒီခွက်ကလေးရှာဒီခွက်ကလေးရှောက်ရှာမတွေ့ဘူး မတွေးသေးဟဲ့ကောင်မတွေးသေးဘူးလားဆိုမတွေးပြီလားဆိုမတွေးသေးဘူးနဲ့ပြောရမလားမှန်ပါဗျာဟိုမှာရှိုင်းရှိုင်းကနေပြီးတော့မှလိုချင်တဲ့ဒီမက်ခွက်ကလေးတွေ့တော့ဟာတွေးပြီဟေးတွေးပြီအဲ့ဒီတွေးတယ်ဆိုတာဒီဖတ်တာပြောတာဒီဖတ်တာပြောတာဖတ်တာဆိုတာဘာလဲဆိုရင်နော်ဟောဒီဒီတခါတော့ကိုမျက်စိကနေပြီးတော့မှအစင်းယူပါယုံတွေကတော့တွေ့တယ်ကိုရှာတာမတွေ့သေးဘူးဒါပဲမတွေ့သေးတဲ့ခါကျတော့ဟောဒီကိုရဲ့မျက်စိနဲ့ကိုရှာတဲ့ပစ္စည်းနဲ့ဆက်သွယ်မှုရပြီလား မရသေးပါဗျာအဲ့တော့မျက်လုံးနဲ့ကိုယ့်ရှိကရှိတဲ့ပစ္စည်းနဲ့လည်းတိုက်ဆိုင်ပြီးတဲ့တယ်လေးကြသွားရောမျက်လုံးနဲ့ပစ္စည်းနဲ့ယူပါယုံနဲ့ဘာဖြစ်သွားပြီထိတွေ့ပါပါလေအဲတကမစိုးမှန်လာပြီဟုတ်တယ်အဲ့ဒါကဲဒါတော့မျက်လုံးကြီးကသွားထိတာလားဟုတ်ပါဗျာဟုတ်ဘူးအစင်းနဲ့မျက်လုံးနဲ့ဘာဖြစ်သွားလဲထိတွေ့ဆက်တွေ့အတွေ့ပါပါဗျာဆက်တွေ့မိတာဆက်တွေ့မိတာ contact ရသွားပြီအဲ့တော့အဲ့လိုဖြစ်တဲ့အချိန်မှာ နော်တိမှုဝิญဉ်ဖြစ်တော့အဲ့ဒီတော့အဲ့ဒီ၃ခုနော်မျက်စိရဲ့ဆင်ယူပါယုံရဲ့မြင်လိုက်တော့တိစိတ်ဖြစ်တယ်အဲ့ဒါအဲ့၃ခုဒီလိုဆက်သွယ်မိတဲ့အကိုပဲဖတ်တာတဲ့အဲ့လိုဖတ်တာဖြစ်တဲ့ခါဒါကို မျက်စိကိုမျက်စိကနေပြီးတော့မှဆက်သွယ်မိလို့ဒီဖတ်တာကိုသူကစက္ခုတန်ဖတ်တာပါတယ်လေစက္ခုတန်ဖတ်တာပါဗျာဟုတ်တယ်အမှန်ပြောမယ်ဆိုစက္ခုဖတ်တာလို့ပြောချင်တာဒါပေမဲ့တာလေးတစ်လုံးထိုးလိုက်တယ် နော်စက္ခုဖတ်တာပဲတကယ်တော့ဒါပေမဲ့ဆိုလိုကောင်းစက္ခုတန်ဖတ်တာဖတ်တာလို့လည်းခေါ်တယ်တန်ဖတ်တာလို့လည်းခေါ်တယ်အတူတူပဲဒါဘာလဲဆိုမျက်စိနဲ့ထိတွေ့မှုပဲဗါတယ်လေမျက်စိနဲ့ထိတွေ့မှုပါဗျာအေးမျက်စိနဲ့ထိတွေ့မှုဆိုတာအဲမျက်စိကနေပြီးတော့မှအဆင်းယူပါယုံကိုတွားတွေ့တာကိုပြောတာအဲ့ဒီတွေ့လိုက်တော့တွေ့လိုက်တဲ့အခါမှာမြင်စဲအာယုံလေးကိုမျက်စိကနေမြင်ပြီးတဲ့အခါကျတော့ဆက်သွယ်မှုရပြီလဲဆိုရောတေးသေးချာချာလက်သိရောမြင်လို့ရတဲ့အရာလေးယူပါယုံလေးကို ဒါလေးကိုလှမလားခံစားရဝေဒနာမဖြစ်ဘူးလားဖြစ်ပါတယ်ဗျာအေးဖတ်တာနောက်ကဝေဒနာလိုက်တယ်လေဝေဒနာပစ္စည်းအဲတော့ဒီဖတ်တာပစ္စည်းဟာဝေဒနာပါဗျာအေးပရိစ္ဆေသမုပ္ပါမှာလည်းဆိုတာတယ်ဖတ်တာပစ္စည်းဟာဝေဒနာဝေဒနာပေါ်တယ်အဲ့ဒီတော့အဲ့ဒီဝေဒနာပေါ်တဲ့နေရာမှာဟောဒီမှာဟောဒီနေရာအဲ့တော့ဝေဒနာပေါ်တဲ့နေရာမှာတဲ့နော်ဒီဆတ်စစ်ကတုတ်တန်ကပြောတာကဟောဒီမြင်လို့တွေးလိုက်တဲ့အရာဒီထိုဝေဒနာမြင်ရတဲ့ယူပါယုံဒီကောင်းရင်ဒုက္ခဖြစ်မယ်ဘာဖြစ်မှာလဲ ဒုက္ခဝေဒနာ ဖြစ်ပါတယ်ခင်ဗျာမကောင်းမြင်ရတာကြီးကိုမကြိုက်ရင်ဒုက္ခဝေဒနာဖြစ်ပါတယ်ခင်ဗျာမြင်လိုက်ရတဲ့အရာလေးကနော်ကောင်းတာလည်းမဟုတ်ဘူးမကောင်းတာလည်းမဟုတ်ဘူးဆိုလို့ချင်းထိုးဝေဒနာသည်ဘာဖြစ်တော့မလဲဥပိ္ပခဝေဒနာပါခင်ဗျာအဲတွေ့လားအဲ့ဒါစသစ်ကတုတ်တံပြောတာနော်ဝေဒနာဆိုတဲ့ point လေးကိုရောက်တဲ့ချိန်ခါမှာနော်ဖတ်တာ contact မိပြီမိတဲ့ချိန်ခါမှာဖတ်တာကြောင့်မလို့ဝေဒနာ ဖြစ်ရတော့မယ်ဝေဒနာကနော်ဘာအခြေခံဖြစ်မလဲဆိုရင် ယူပါယုံကိုအစင်းယူပါယုံအခြေခံဖြစ်မယ်အစင်းယူပါယုံကလှပနေရင်နော်သူကဒုက္ခဝေဒနာဖြစ်မယ်အစင်းယူပါယုံကမကြိုက်တာကြီးဖြစ်ရင်ဒုက္ခဝေဒနာဖြစ်မယ်မြင်လိုက်တဲ့အစင်းယူပါယုံကကြိုက်စရာလည်းမကောင်းတာမဟုတ်ဘူးမကြိုက်စရာလည်းမကောင်းတာမဟုတ်ဘူးကြိုက်မဲ့ကြက်ဟိုဘက်ဒီဘက်ကြားကတာမန်အစင်းယူပါယုံဆိုကြပါစို့ဒါဆိုရင်ခံစားမှုက strong မဖြစ်တော့ခပ်ပျော့ပျော့ခပ်အေးအေးခပ်လေးလေးဖြစ်မသွားဘူးလား ဖြစ်သွားပါတယ်ခင်ဗျာဖြစ်သွားတယ်ကြိုက်တယ်ဆိုဟာလှလိုက်တာ oh my god နဲ့ဖြစ်ဘူးလားဖြစ်ပါတယ်ခင်ဗျာလှလွန်းလို့အမလေး oh my god တခါ jaw dropping ဆိုပြီးတော့သူတို့ပြောကြတာပဲပါဇက်ကြီးပွင့်သွားတာပြန်တော့မပိတ်ဘူးတဲ့ဟုတ်တယ်မလားလို့နော်ခံစားချက်ကပြင်းတယ်ဟာမကောင်းဘူးကြိုက်စရာမကောင်းဘူးဆိုလို့ရှိရင်လဲ tree tran နဲ့ဖြစ်မကုန်ဘူးလားပါတယ်ဗျာဖြစ်တယ်အဲ့ဒါမကြိုက်တဲ့ခါကျတော့ခံစားချက်ကပြင်းတဲ့ခါကျတော့ကြိုက်ရင်လဲဟာတခါတည်းနော်ရင်သက်ရှုမော မကြိုက်ဘူးဆိုပြန်လည်းတခါတည်းထွီးထွန်းနဲ့နှာခေါင်းတွေရှုပ်ငါသရွေးတွေထွေးမဖြစ်ဘူးလားဖြစ်ပါတယ်ဗျာမြင်လိုက်ရတဲ့အစင်းကြီးကိုကြည့်ပြီးတော့လေအဲ့တော့ဒုက္ခနဲ့ဒုက္ခကောင်းတဲ့မကနဲ့ကောင်းတဲ့ခံစားခြင်းနဲ့မကောင်းတဲ့ခံစားခြင်းခံစားမှုပြင်းတယ်ပြင်းတယ်ဒါပေမဲ့မြင်လိုက်တဲ့အာယုံကကြိုက်စရာကောင်းတာလည်းမဟုတ်ဘူးမကြိုက်စရာကောင်းတာလည်းမဟုတ်တာမန်ရိုးရိုးအာယုံဆိုရင်တော့နော်မျက်လုံးလေးနဲ့မြင်တာဒီလိုလေမျက်လုံးလေးနဲ့ဝေ့သွားတာပဲရှိတယ်ထို့ပေါ်မှာမျက်လုံးကသွားညိတယ်လား ညိပါဘူးဗျာညိဘူးလှလို့ဆိုရင်တော့မျိုးလုံးကအဲ့ဒီမှာညိသွားတယ်တော့မလာဘူးမကြိုက်ဘူးဆိုလို့ချင်းအဲ့ဒီကနေမြန်မြန်ကိုတခါတည်းပုံမှန်သွားတာတဲ့အရှင်ကပိုးမြန်တယ်မကြည့်ချင်လုံးလို့လမ်းမှာရုတ်တရက်ကိုနဲ့ရန်ဖြစ်ပြီးတော့နော်တဘယ်တော့မှ မတည့်တယ်ကိုနဲ့မတည့်တဲ့လူတယောက်နော်တခါတည်းဓာတ်လေကားလိုနေရာမှာသွားပြီးတော့အတွင်းနဲ့တွေးကြပါပြီတဲ့တခါမို့ကြောင့်မျက်နှာဘလို့ထား outside ထားပါတယ် outside မျက်နှာ တက်လီကားထဲမှာကောက်တယ်အေးအဒတ် outside ထားချင်တာမှာထားလို့ရှိရင်ကြောကြောပေးထားမှာဟုတ်တော့မလားလို့တယ်ပါဒါတော့ outside လည်းပဲခပ်ဖြည်းဖြည်းလာမြတ်မြတ်လာတတ်နေတဲ့မြတ်သူ့လို့တိလိုက်တာနဲ့တပြိုင်တည်းမျက်နာကအောက်အောက်လှည့်သွားပြီမလားမှန်ပါဗျာအဲ့တော့အဲ့ဒီအောက်ကိုနော်စိုက်လိုက်တဲ့မျက်နာတနည်းသူ့ကိုမမြင်ကြအောင်ဆောင်ရည်လို့ဟိုဘက်ကိုလှည့်နေမဲ့မျက်နာနော်တားမျက်နာပဲအဖြစ်လို့လဲ မြင်ရတဲ့လူကကိုမကြိုက်ဘူးလေမကြိုက်တော့အတတ်နိုင်ဆုံးသူနဲ့မျက်နှာမဆုံးဘူးအတားအမြန်မြန်လှည့်ပလိုက်တာဆိုတော့ဒုက္ခဝေဒနာသဘောမမြန်ဘူးလားမြန်ပါလေဗျာမြန်တယ်ဒါပေမဲ့ကိုရှိရှိတယ်လို့ကိုနဲ့သိတာလည်းမဟုတ်မသိတာလည်းမဟုတ်ဒီလိုပဲတာမန်တွေးကြလူကြတက်လက်ကမှရိုးဆိုလို့ရှိရင်တော့ဒီလူတွေပေါ်မှာကိုမှနော်ဘာလို့စိတ်ကအသိမရှိဘူးကိုလည်းကိုလုံးနဲ့ကိုစိတ်ထက်တွေးတော့သွားဆိုတော့တက်လက်ကလည်းလူတော့တွေးလိုက်တယ်ဒါပေမဲ့ယောက်ျားမင်းမဘယ်နှယောက်ရှိလို့ဘယ်သူတွေဘာလဲမသိကိုစိတ်ကအလုတ်ရောက်နေတာဟုတ် တခုလောက်အောင်မဲငါဘာလောက်အောင်မဆိုတော့စိတ်ကဟော်ရောက်နေရင်ကိုရှိမှအစင်းယူပါယုံတွေပဲရှိတော်လဲပဲထိုအစင်းယူပါယုံတွေမှာကြိုက်ချင်းမကြိုက်ချင်းဆိုတဲ့သဘောတရားထင်ရှားလားမထင်ရှားပါဘူးထင်ရှားဘူးကိုအခန်းပြန်ရောက်လို့စဉ်းစားရင်ဓာတ်လေကလည်းဘယ်နှယောက်တွေ့ကြမှန်းတော့မသိဘူး။ကဲဒါတော့အဲ့ဒီမြင်စိတ်မှာတာမန်စိတ်ကဝိညာဉ်စိတ်ဖြစ်တဲ့အတွက်ကြောင့်သူနဲ့တွဲဖြစ်တဲ့ဝေဒနာဘာသူဖြစ်တော့မလဲ။ဥပက္ခဝေဒနာပါဗျာ။အာတကအဘိဓမ္မာဂုံတုထွက်ပြီ။အဲ့ဒါပဲ ဒါတော့သုတ်တန်ဤကြတော့ကြည့်လိုက်လေနော်ဝေဒနာဖြစ်တဲ့နေရာမှာဖတ်တနောက်ကဝေဒနာလိုက်တဲ့ခါမှာတဲ့သုတ်တန်ဤကကောင်းရင်ဒုက္ခလိုက်ပါတယ်တဲ့မကောင်းရင်ဒုက္ခလိုက်ပါတယ်တဲ့ကောင်းမကောင်းမထင်ရှားတော့အာထုခမဒုက္ခလို့ခေါ်တယ်ဥပ္ပခလိုက်ပါတယ်တဲ့ဒါသုတ်တန်မှာအဲ့ဒါလို့ရှိတဲ့အတွက်ကြောင့်မလို့တဲ့မှတ်တော့လည်းပဲနော်နော်မြင်လိုက်တဲ့ခါမှာကောင်းတော့ကောင်းတယ်လို့မကောင်းရင်မကောင်းဘူးနော်တာမန်ဆိုလဲတာမန်မှတ်ရမလားဒါကြောင့်တုတ်တန်နဲ့အပိဓမ္မာအဲ့ဒီလိုလေးတော့ရှိပါတယ်လို့ပြောပြတာပါအပိဓမ္မာမှာတော့ဒီနေရာမှာကသူကနှစ်ခုပဲရှိတယ် အဘိဓမ္မာနိအရာကြတော့ဒုက္ခနဲ့ဒုက္ခနှစ်မျိုးပဲရှိတယ်နော်အခုတုတ်တန်နိကြတော့ဘယ်နှပါးဖြစ်သွားလဲဆိုတော့၃ပါးဖြစ်သွားတယ်ဒုက္ခရောဒုက္ခရောဥပ္ပခါရောဝေဒနာ၃မျိုးရှိတယ်ကာယဝိညာဉ်စိတ်ထိတဲ့အချိန်ခါမှာလေနော်ဒါကဒီဟိုရင်ပေါ့လေဒီဒီဟောဒီအထူးသဖြင့်ကတော့သူကပြောချင်တာကကာယဝိညာဉ်စိတ်မှာဒီနေရာကိုပြောတာဒါပေမဲ့ နော်အဘိဓမ္မာမှာက2မျိုးပဲရှိတယ်ဒါပေမဲ့တုတ်တန်နီးကြတော့ဘယ်နှမျိုးဖြစ်သွားလဲ3မျိုး3မျိုးဖြစ်တယ်အဲ့ဒါလေးပတ်ထားပါနော်အဲ့ဒါလေးဒါပြောတာဒါတော့တုတ်တန်နီးကတော့ရှင်းတယ်မြင်သည်ဖြစ်စေကြားသည်ဖြစ်စေနံသည်ဖြစ်စေစားသည်ဖြစ်စေထိသည်ဖြစ်စေတိသည်ဖြစ်စေထိုမြင်စေကြားစေနံစေစားစေထိစေတိစေမှာဝေဒနာ3မျိုးဖြစ်ခွင့်ရှိတယ်ဒါပေမဲ့အဘိဓမ္မာမှာကြတော့ तू ကမြင်စေကြားစေနံစေစားစေမှာကြတော့ဥပ္ပခာဝေဒနာပဲဖြစ်တယ် ခြိစဲမှာကြတော့ဒုက္ခနဲ့ဒုက္ခနှစ်ပါးပဲဖြစ်တယ်သူကအဲ့လိုကွဲသွားတယ်ဒါတော့အဘိဓမ္မာကကျင်းသွားတယ်ပေါ့နော်တုတ်တန်ကတော့၃မျိုးလုံးယူသွားတယ်အဲ့ဒါပြောတာဒီလောက်ဆိုနားလည်ပဲလောက်ပါပြီနော်မှန်ပါဗျာอืมကဲဒါတော့ဒါတော့ဘုသူတနော်ဘုသူတပြောပြတာပါဒါတော့မူရင်စောစောကနေရာလေးထပ်သွားလိုက်ကြအောင်တို့နော်ကိုင်းဒါတော့ဩခေါင်းစဉ်ကဒီဘေးရောက်နေတယ်ဒါတော့ခေါင်းစဉ်ကတက်ကာယဥပါဒာနဲ့ခန္ဓာဒုက္ခသစ္စာဆိုတာခေါင်းစဉ်နော်စာကဟိုဘေးရောက်နေတယ် အဲ့တော့အဲ့ဒါခေါင်းစဉ်လေးအရင်ဖတ်လိုက်တက္ကာယဥပါဒါနဲ့ခန္ဓာဒုက္ခသစ္စာဟုတ်ပြီဒုက္ခခန္ဓာတို့သည်ထင်ရှားရှိသောကြောင့်တက္ကာယဟုခေါ်သည် ဖြစ်စေယုံနံခန္ဓာတို့သည်တဏှာဒိဋ္ဌိတို့ဖြင့်ဆွဲလန်းနိုင်သောကြောင့်ဥပါဒါနဲ့ခန္ဓာဟုခေါ်သည် ထိုဖြစ်စေယုံနံတို့သည် ဖြစ်ပြီးလျင်ပြတ်တတ်သောကြောင့်ဒုက္ခသစ္စာဟုခေါ်သည် ထို့ကြောင့် ခန္ဓာ၅ပါးကိုပြီးသက္ကာယဟု၎င်းဥပါဒါနဲ့ခန္ဓာဟု၎င်းဒုက္ခသစ္စာဟု၎င်းခေါ်သည်ဟုတ်ပြီကဲအခုဒီဒီပိုက်ကလေးကတူတော့တူတယ်ဒါပေမဲ့အရင်အရေးကြီးပါတယ်နော်တည်တည်ချာချာလေးလေးနားဆိုင်ထောင်းကြပါတရားထုတ်တယ်တရားထုတ်တယ်ဆိုတာကဒါအရှုခံခန္ဓာတွေပဲနော်ဒါကြောင့်အရှုခံနဲ့အရှုဉဏ်အရှုခံနဲ့အရှုဉဏ်လို့အများအားပြောတယ်ဒါကြောင့် အရှုဉဏ်ကတော့ထားဒါကိုယ့်ဘက်ကကြည့်ရမယ်တတိပညာနဲ့ကြည့်ရမှာဒါအရှုဉဏ်ခေါ်တယ်အရှုကံကဘာလဲကိုကြည့်ရမယ်ဟာဘာလဲလို့ကိုကြည့်ရရှုရမယ်မှတ်ရမယ်ဟာကိုလေတေးသေးချာချာသိဖို့မလိုဘူးလားလိုပါတယ်ဗျာလိုတယ်လေနော်မျိုးလုံးပြီးတော့မှိတ်ပြီးတော့ထိုင်တော့ထိုင်တော့ဘာမှအမှန်လည်းမသိဘူးနော်ဘာမှအမှန်လည်းမသိဘူးဦးဇင်းတို့ဟိုးတော့ကရန်ကုန်မှာမာစီမန်နေတော့ကဒကမကြီးဦးဇင်းတို့တရားစစ်အလှဲ့ကြလို့တရားစစ်ရတယ်ရောက်ခါစားဒကမကြီးမေးတယ်တော့ဒါတော့ထုံးစံတိုင်းပေါ့နော် ဟိုယောဂီဟောင်းနေရှေ့အထုတ်သွားတဲ့ယောဂီတွေလိုပဲမေးတာပေါ့အဲဒီမှာကြီးဘာတွေမြင်လို့တွေ့ဘာတွေမြင်လို့ဘာတွေတွေ့တဲ့တော့ဆိုလိုတာကနော်ညောင်းတာညာတာကြိုက်တာကြက်တာစိတ်ပြေးတာစိတ်လွန်တာနော်ဒီလိုတွေရှိသလားဘာညာမေးတော့ तू ကရောက်တာမကြသေးဘူးလေဟိုရင်ပေါ့ဒီအလုတ်ပေးတရားနာပြီးတော့နေ့လောက်ပဲရှိသေးတယ်ဆိုတော့ဘလို့မှန်မှလည်းတိချာနားမလဲနားမလဲတော့ဘာပြန်ပြောလဲဆိုတော့ဘာမြင်လဲဒကမာကြီးလို့မေးတဲ့အခါကျတော့ ဘာမှမမြင်ဘူးဗျာတဲ့မျိုးလုံးကြီးမိတ်ထားတော့မှောင်းလို့မဲလို့ဟုတ်တာပဲမှောင်းလို့မဲလို့တဲ့မျိုးလုံးကြီးမိတ်ထားလို့အခုလည်းအဲ့လိုဖြေတယ်ဦးမယ်ဟုတ်တယ်လေဘာမြင်လဲဆိုတော့ဒီမျိုးလုံးနဲ့ကြည့်လို့မြင်ရတယ်လို့ထင်တယ်လို့ဘာမှမြင်ဘူးဗျာတဲ့မျိုးလုံးမိတ်ထားတာမျိုးလုံးတော့မမှောင်နေတာပဲရှိတယ်တဲ့ပြောတာကကိုယ်ခံစားချက်ကိုယ်ဉာဏ်နဲ့တွေ့တာကိုမေးနေတာလေဉာဏ်မျိုးလုံးမေးတာကို तू က ဒီမျက်လုံးနဲ့ကြည့်လို့မြင်အောင်မေးတယ်မှတ်တယ်ကြောင့် तू ကဘာကိုရှုရမဲဆိုတာကိုမသိဖြစ်နေတာအဲ့ဒါနော် အရှုခံယုံနံဆိုတာဘာလဲလို့မသိတာဒါကြောင့်အခုပြထားတဲ့ဒီအပိုက်ကလေးကအရှုခံယုံနံကိုပြောနေတာနော်ယောဂီတွေတရားရှုရမယ်ဆိုရင်ဒီလိုတော့ဘာကိုကြည့်လို့ဘာကိုရှုရမှာလဲဘာကိုမှတ်ရမှာလဲလို့နော်များသောပြင်မေးတတ်တယ်အဲ့ဒါအခုအခုပြထားတဲ့ဘက်ကလေးကဒါအရှုခံယုံနံကိုပြတာတခြားမဟုတ်ဘူးနော် ဒါကြောင့်ယုံနံခန္ဓာတို့သည် နော်ထင်ရှားရှိသောကြောင့်ခုနပြောပြီးပြီနော်ထင်ရှားရှိဖို့ပြောခဲ့ပြီမလားမှန်ပါဗျာအေးမြင်စေခဏမှာနော်အပြင်ဘက်မှာအဆင်ယူပါယုံရှိတယ်မိမိရှိမှာစုကုပ္ပတာရအကြီးတတ်ရှိတယ်ထိုစုကုပ္ပတာရနဲ့အဆင်ယူပါယုံနဲ့တိုက်ဆိုင်မှုကြောင့်မြင်သိစိတ်လည်းထင်ရှားမဖြစ်ဘူးလားဖြစ်ပါတယ်ဗျာအဲ့ဒီလိုမျိုးဆက်သွယ်မှုကြောင့်မလို့အကြောင်းအကျိုးဆက်သွယ်မှုပေါ့နော် ဒီကြောင်းကျိုးဆက်သွယ်မှုကြောင့်မလို့စက္ကဝဉ္ဇစိတ်ဖြစ်တာကိုအဲ့ဒီ၃ခုဟာဒီလို triangle သဘောမျိုးပဲနော် triangle သဘောမျိုးပဲနော်ပြောမယ်ဆိုရင်ဒါဒါကဒီ point ကဒါစက္ကုပ္ပတာရဆိုကြပါစို့နော်ဒီ point ကဒါဒါအဆင့်ယူပါရောသူတို့နှစ်ခုတိုက်ဆိုင်မှုကြောင့်မလို့နော်တိုက်ဆိုင်မှုကြောင့်ဘာဖြစ်တယ်လဲဆိုရင်နော်ဒီမှာစက္ကဝဉ္ဇစိတ်ဖြစ်တာပဲဒီအပေါ်ကဒါစက္ကဝဉ္ဇစိတ်ဖြစ်တဲ့ point ပဲဒါနော်ဒါကြောင့်အဲ့ဒီလိုမျိုးမှတ်အဲ့အဲ့ဒါကိုပြောတာဒါတော့ဒီ၃ခုဟာအခုလောလောဆယ်ဖြစ်နေတာမဟုတ်လား တင်ပါဗျာအေးအဲ့ဒါပြောတာပဲဒီတိုင်းပဲကျန်တာလဲကြားသိစိတ်တရားလဲဒီဒီပုံစံပဲเนาะဒါ tracker ဖြစ်နေတာဒါတော့သူတို့ဒီလိုဖြစ်ဖြစ်နေတယ်ဆိုတာဟာเนาะဒီလက်ရှိလက်ရှိပစ္စုပန်မှာတခါတည်းအခုတခါတည်းနော်စစ်သွေးမိတယ်ဖြစ်မယ်စစ်သွေးမိတယ်ဖြစ်မယ်ဒီခိုက်ကလေးမှာမှတ်အဲ့ဒါဖြစ်နေလို့ထင်ရှားနေတယ်အခုဖြစ်တာဟုတ်တယ်လေအခုမြင်လို့အခုမြင်လဲလို့ပြောတာမဟုတ်လားလို့မှန်ပါဗျာအဲ့တော့မင်းမြင်တာပဲဟုတ်မှလေကိုရှိတဲ့တည်းမှာရှိနေသေးတယ်နော် ဒါတော့ဒီကိုရှိမှာအဆင့်ယူပါရုံပဲရှိတော်လဲပဲကိုမြေလုံးကနော်မွဲနေရင်လက်ကမြင်မှာမလားမမြင်ပါဘူးဗျာပဲလူတော့ရှိတယ်ရားထဲမှာ fault တွေကြနေလို့မှောင်းပြီးတော့ဝီလီဝါရလူလားနွားလားစိတ်လားတက်ပဲလှုပ်နေတာလားမကွဲဘူးဆိုလို့ရှိရင်လက်ကမြင်ရတဲ့အရာကိုတဲတဲကွက်ကွက်သိနေမှာမလားမသိနိုင်ပါဗျာသိနိုင်မှုလေ fault တွေကွဲနေလေနော်ဒါကြောင့်မလို့နော်မြင်စရာအဆင်းယူပါရုံကလည်းထင်ထင်ရှားရှားရှိရမယ် သူ့ကိုကြည့်မဲ့စကုပ္ပတာရအကြည့်တဲ့ကလည်းမြင်နေလောက်တဲ့ကြည်လင်မှုကောင်းနေရမယ်ဒါတော့ယူပါယုံစကုပ္ပတာရအကြည့်တဲ့သူတို့နှစ်ခုပေါင်းလိုက်တဲ့အတွက်ကြောင့်မလို့ထိုနှစ်ခုပေါင်းစုံခြင်းကြောင့်မြင်တာကိုသိတဲ့မြင်သိစိတ်ဖြစ်တယ်ထိုသုံးခုသည်အကြောင်းအကျိုးဆက်သွယ်ပြီးတော့အခုထင်ရှားမရှိဘူးလားရှိပါတယ်ဗျာအေးအဲ့ဒီထင်ရှားရှိတာလောလောဆယ်ဖြစ်နေတာကိုပြောတာဒါပဲထင်ရှားရှိတော့ဆိုတာလောလောဆယ်ဖြစ်နေတာပြောတာဒီ ယောဂီရဲ့ခန္ဓာကိုယ်ကြီးထင်ရှားရှိတာပြောတာမဟုတ်ဟုတ်တယ်မဟုတ်လားမှန်ပါဗျာအခုမြင်သိစိတ်ကလေးဖြစ်ခိုက်မှာမြင်သိစိတ်ခန္ဓာ၅ပါးသည်အခုဖြစ်နေတယ်ပြီးတော့လည်းပဲပြတ်မသွားဘူးလားပြတ်သွားပါဗျာအေးဒါကြောင့်မျက်စိတကားဖွင့်ထားခိုက်မှာအစင်းယုံမျိုးဝင်တိုးတိုက်လာမြင်သိစိတ်များဖြစ်ပွားပြည့်ရာဒါတော့မြင်လိုက်တဲ့အချိန်ကမှမြင်သိစိတ်မဖြစ်ဘူးလားဖြစ်ပါတယ်ဗျာဖြစ်တယ်အဲ့ဒီမြင်သိစိတ်ကလည်းမြင်ပြီးအခုဖြစ်တယ် ပြီးတော့ချစ်ချင်းပဲပြတ်သွားပါတယ်ခင်ဗျာပြတ်သွားတယ်ပြတ်သွားတယ်ဒါတော့ကြည်နေတဲ့အစိမ့်ယူပါယုံရှိနေတယ်များမိမိကြည်နေတော့ဟောဒီမြင်စိတ်ပေါင်းမြောက်များစွာထပ်တူဝေထိခေါ်တော့ပေါ့နော်တော့ process ကအတူတူပဲယူပါယုံကိုအာယုံယူပြီးတော့မြင်သိသိတွေစက်စက်စက်စက်ထပ်တိမ်ဖြစ်နေတာဒါမှဖြစ်တဲ့ခါမှာစိတ်ပေါင်းမြောက်များစွာမြောက်များစွာနော်တလုံးတလုံးမှလည်းဒါဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နေတယ်လို့သွားနေတာဒါကြောင့်မလို့အဲ့ဒီသွားတဲ့အတန်းကြီးကိုနော်ပြောနေတာ အဲ့ဒီတော့ကောင်းပြီအဲ့ဒီစိတ်ကထင်ရှားဖြစ်နေတာကိုဒါတော့အဲ့ဒီမြင်သိစိတ်များဖြစ်ပွားပြရာအဲ့ဒီမြင်သိစိတ်ဖြစ်နေတဲ့အခါမှာစကုပ္ပဇာရနဲ့အစိမ့်ဥပါုံတိုက်ဆိုင်လို့မြင်တယ်မြင်တဲ့အခါမှာမြင်တာကဘသူကမြင်တယ်လဲလို့မေးကြည့်ငါကမြင်တာလားမြင်သိစိတ်ကမြင်တာလားမြင်သိစိတ်ကမြင်တာပါဗျာအေးမြင်သိစိတ်ကမြင်တယ်ဆိုတာကိုမသိတော့အဖြေကဘလို့ဖြစ်သွားလဲငါဖြစ်သွားပါလေအေးငါဖြစ်သွားရောငါမြင်တယ်ဖြစ်သွားတာဒါကြောင့်မလို့မြင်သိစိတ်များဖြစ်ပွားပြရာ ငါမြင်စွဲယူလွဲဒိဋ္ဌိသာတဲ့ကံငါမြင်တယ်လို့စွဲသွားတဲ့ခါကျတော့အဲ့ဒီအယူဒီအဲ့ဒီအတွေးခေါ်ဒီဘာဖြစ်သွားလဲဒိဋ္ဌိတက္ကာဒိဋ္ဌိအဲဟုတ်တယ်ဒါပဲဖြစ်နေတာက ခန္ဓာ၅ပါးတက္ကာယတရားဒီတက္ကာယခန္ဓာ၅ပါးထင်ရှားဖြစ်နေတဲ့ဟာကိုနော်ဒီဒီခန္ဓာတွေဖြစ်နေတာမသိတော့ငါမြင်တယ်လို့ယူလိုက်တဲ့အချိန်ခါမှာဒိဋ္ဌိဖြစ်ဒါကြောင့်မလို့တက္ကာယပုံမှာဖြစ်တဲ့ဒိဋ္ဌိဖြစ်လို့တက္ကာယဒိဋ္ဌိဒီနည်းဥပါဒံမဲ့တာနော်ဒါကြောင့် မျက်စိတကားဖွင့်ထားကြမှာအစင်းယုံမျိုးဝင်တိုးတိုက်လာမြင်သိစိတ်များမြင်တာကိုသိတဲ့စိတ်မြင်သိစိတ်များဖြစ်ပွားပြစ်ရမြင်သိစိတ်ကလည်းဖြစ်ပြီးပြစ်နေတာတောက်လျှောက်အဲ့ဒီစိတ်တွေမြင်ပြီးတော့တောက်လျှောက်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နေတာကိုဒီပရမတ်တရားတွေပေါ့နော်ပရမတ်ပရမတ်ယုံနာခန္ဓာတွေဖြစ်ဖြစ်ဖြစ်နေတာကိုမသိတော့ငါမြင်တယ်လို့ငါမြင်ဆွဲလိုက်ရင်တော့တဲ့အဲ့ဒီအယူအဆအတွေးခေါ်သည်ဒိဋ္ဌိဖြစ်သွားပြီဒါကြောင့်မလို့ငါမြင်ဆွဲ ယူလွဲဒိဋ္ဌိတာတဲ့ဒါကြောင့်မလို့အခုဒီယုံနာခန္ဓာတွေမြင်စဲကြားစဲနာစဲစားစဲမှာနော်ထိစဲတိစဲမှာ ဖြစ်နေသောလောလောလတ်လတ်ခန္ဓာ၅ပါးသည်နော်ဥပါဒณะခန္ဓာ၅ပါးသည်ထင်ရှားရှိလို့ဘာလို့ခေါ်တက္ကာယပါဗျာဟုတ်တယ်တက္ကာယဒါတော့ဟောဒီတက္ကာယဖြစ်စဲခန္ဓာ၅ပါးပေါ့နော်ဟောဒီဖြစ်စဲတက္ကာယလို့ခေါ်တဲ့ဒီခန္ဓာ၅ပါးက ဟောဒီခန္ဓာ၅ပါးဖြစ်ပြနေတာပဲရဲ့လို့မသိတဲ့ခါကျတော့ဘသူတွေလာဆွဲတဏဒိဋ္ဌိလာဆွဲပါတယ်တဏဒိဋ္ဌိအဲ့ဒီတဏဒိဋ္ဌိကိုဘာလို့ခေါ်ဥပါဒံလို့ခေါ်ဘာလို့ခေါ်လဲဥပါဒံခေါ်ပါတယ်ဗျာဥပါဒံလို့ခေါ်တယ်ဒါကြောင့်မလို့တဏနဲ့ဒိဋ္ဌိကဖြစ်လာတိုင်းဖြစ်လာတဲ့ယုံ nant တွေကိုသူကနော်တာယာတက်မိပြီးတော့တဏနဲ့ဆွဲဒိဋ္ဌိနဲ့ငါလို့ဆွဲဒါတော့တဏဒိဋ္ဌိနဲ့ဆွဲဆွဲဆွဲဆွဲသွားလို့ ဒီခန္ဓာတွေဟာတဲ့တဏှာကစွဲခံရတဲ့ခန္ဓာဖြစ်လို့တဥပါဒာနဲ့ခန္ဓာဖြစ်သွားတယ်။ဘာခန္ဓာဖြစ်သွားလဲ။ဥပါဒာနဲ့ခန္ဓာဖြစ်ပါတယ်ဗျာ။အေးနော်စဉ်းစားကြည့်လိုက်လေတဘာဝကြကြ။နော်ကိုကနေ့စဉ်ဘဝမှာစဉ်းစားကြည့်ပေါ့။ဟာငါဘယ်နာမှာဟေးနော်အိမ်လေးတစ်လုံးတွေ့ကြတာကွာကိုကအိမ်ဝယ်ပဲဆိုကြပါစို့နော်ကိုကြိုက်တဲ့ကိုဝယ်ခြင်းနဲ့အိမ်လေးနဲ့ကိုဝယ်ခြင်းနဲ့စိတ်ထဲကမှန်းထားတာလေးနဲ့တွေ့လိုက်တာလေးနဲ့ထက် တူပဲတခါတည်းတစ်ထပ်တည်းပဲနော်ခြံလေးရဲ့ပုံသဏ္ဍာန်ဘာလဲမြင်လိုက်တာနဲ့ကိုလိုချင်တဲ့ပုံသဏ္ဍာန်ကွတ်တီပဲနော်လှမလှကိုစစ်ကူးလေးနဲ့နော်တိုက်ဆိုင်နေတဲ့ခါကျတော့တော့ကောင်းပြီကိုကအိမ်ဝယ်ဖို့စဉ်းစားထားတယ်မြင်လိုက်တဲ့အိမ်လေးကိုကြည့်လိုက်တာနဲ့လည်းပဲကိုကကြိုက်သွားတယ်ဆိုတဲ့ခါကျတော့အဲ့ဒီကြိုက်ဆိုတဲ့တဏှာလေးကဘယ်ချိန်ပေါ်ပြစ္ဆုတ်ပံချက်ချင်းပေါ်သွားပါတယ်အဟုတ်တယ်ဟုတ်တယ်အဲ့ဒါပြောချင်နေတာဟုတ်တယ်အဲ့မြင်လိုက်တဲ့အချိန်ကမှအိမ်ဆိုတဲ့ရူပါယုံကို ဒီစုကုပ္ပဒါရနဲ့မြင်လိုက်တော့ဟာဖြစ်သွားပြီချစ်ချင်းကိုတခါတည်းလောဘကအကျွေးထားမနဲ့ပြန်ကြမှာငါကြိုက်ပါမလို့နေလားမနေပါဘူးဗျာမနေဘူးအကျွေးမထားဘူးလက်ငဲ့မယ်အစွဲကလက်ငဲ့မယ်နော်အာကုသိုလ်လက်ငဲ့မယ်ဒါကြောင့်မလို့အဲ့လိုမြင်လိုက်တဲ့အချိန်ကမှမြင်စဲမှာပဲအစွဲကနောက်ကကပ်ပါမသွားဘူးလားပါပါပါတယ်ဗျာအေးကျန်တာလည်းဒီတိုင်းပဲတခါကြီးကျန်တာလည်းဒီတိုင်းပဲတဏှာနဲ့ဒိဋ္ဌိကဒါကြောင့်မလို့နော်ဒါကြောင့်အစင်းယူပါယုံပေါ်မှာဆွဲလိုက်တဲ့တဏှာဒီချစ်ချင်းဖြစ်တာ ဒါတော့မြင်တာဘူးတော့ဒါတော့ကောင်းပြီအိမ်ကြတာမေးမယ်ဟာရှင်မြင်ခဲ့တာဟုတ်လားငါကိုယ်တိုင်မြင်ခဲ့တာအင်္ဂါအိမ်ရှင်မမေးတယ်ဆိုပါဆိုဟောငါမြင်တယ်လို့ဖြစ်သွားပြန်ရော့မြင်တာကဘယ်သူမြင်တာတော့စက္ခုစက္ခုမျက်စိကမြင်တာကိုငါဖြစ်သွားပါတယ်ဗျာစက္ခုဝိညာဉ်လို့ပြောစက္ခုဝိညာဉ်စိတ်အဲ့ဒါလေစက္ခုဝိညာဉ်စိတ်ကမြင်လိုက်တာဗျာဟုတ်တယ်မြင်တာကစက္ခုကတော့မြင်တော့မြင်တယ်ဒါပေမဲ့ရုပ်ဆိုတော့မတိဘူး မှန်လို့ပဲနော်မှန်လို့ပဲနော်မှန်တဲ့မှာလူဖြတ်သွားရင်တော့အရေးတော့ထင်မယ်ထင်တဲ့အရေးဟာငါထဲမှာတော့ဘသူအရေးကြီးထင်မေးလို့မှန်သိလားမသိပါဗျာမှန်မသိဘူးလူကပဲမှန်တဲ့အရေးကိုသိတာဟုတ်တော့မဟုတ်လားဒီမှာဗျာဒီတိုင်းပဲစကုပ္ပတာကမှန်လို့ပဲအရေးလာထင်တယ်သူ့တောင်းကဘာလဲကိုရှင်မှာရှိတဲ့အရေးကလေးကိုထဲမှာကြီးကြီးလင်းလင်းလာထင်ဖို့ဒါသူ့တောင်းဝင်ပဲပြီးပြီသူ့လောက်ကဒါပဲမှန်လေးကြည်ဖို့တို့တုတ်ပေးနေမှာဒါပဲ မှန်ကိုယ်တည်းကတော့ဟာငါထက်လာထင်တာဘသူကညာကွာဥဘသူကဒေါ်ဘသူကလို့သိလားသိပါဗျာသိဘူးဗျာသိတာကစကုဝိညာဉ်စိတ်ကသိတာဘသူကသိလဲစကုဝိညာဉ်စိတ်ပါဗျာအေးအဲ့တော့အရစ်ကလေးကြတဲ့ခါမှာနော်ဝိစကုဝိညာဉ်စိတ်ကသူ့ဒီ base ကအဲ့ဒီမှာထိုင်ထားတာဖြစ်တဲ့အတွက်ကြောင့်မလို့အရိပ်အဲစကုပ္ပတာရအကြည်တဲ့ပုံမှာလာထင်တဲ့အရိပ်ဒီအယောင်ဒီအကောင်ဒီဘာပဲလို့သိတာကစကုဝိညာဉ်ကသိတာ ဘယ်သူကသိလဲတကုဝိညာဉ်သိပါတယ်ဗျာတကုဝိညာဉ်သိတာဒါတော့ gain သိသူပေါ်ပြီလေဘယ်သူလဲလဲ gain စကုဝိညာဉ်ပါတကုဝိညာဉ်ငါဟုတ်သေးလားမဟုတ်ပါဗျာဟုတ်အိမ်ကြတော့ပြောတော့ငါသိတယ်လို့ပြောလိုက်တာမဟုတ်လားလို့ငါမြင်ခဲ့တာဟောမြင်တာကအခုဘယ်သူဖြစ်သွားပြီလဲစကုဝိညာဉ်တင်ပါဗျာအဲ့တော့စကုဝိညာဉ်သိတယ်ဆိုရင်ဒါကပရမတ်သဘောပြောတာနော်ငါသိတယ်ဆိုရင်တော့ဒိဋ္ဌိဖြစ်သွားပြီအဲ့ဒါပြောတာဒါကြောင့်မလို့ ဘသူမြင်တယ်လဲဆိုရင်စကုဝိညာဉ်မြင်တယ်ဘာကိုမြင်တာလဲအစင်းယူပါယုံကိုမြင်တာအိမ်ကိုမဟုတ်ဘူးအိမ်ကိုမဟုတ်ဘူးနော်အင်းကတော့မာဘုတ်ကြီး၄ပါးပဲဆိုကြပါစို့အဲ့ဒီမာဘုတ်ကြီး၄ပါးထဲမှာနော်ဘဒူအဝတ်တေဇောဝါရဓာတ်ကြီး၄ပါးပေါ်မှာဝတ်အစင်းဆိုတဲ့ယူပါယုံအစင်းတက်ကလေးရှိတယ်အဲ့ဒီအစင်းတက်ကလေးရှိလို့ဒါလည်းဒီမျက်စိကနေမြင်တာအဲ့ဒီရူပါယုံဆိုတဲ့အစင်းတက်တာဒီဒီပစ္စည်းတွေပေါ်မှာမရှိခဲ့လို့ရှိရင်လေတဲ့ကြည့်တယ်လို့ပဲဘာမှမမြင် နော်ဒါကြောင့်မလို့မျက်လုံးနဲ့မြင်လို့ရအောင်လို့အယောင်တွေရှိနေတာဒီအယောင်လေးကိုမြင်တာအဲ့ဒီအယောင်လေးတက်တက်ကိုဝဏအဆင်းလို့ခေါ်တယ်ဘာလို့ခေါ်လဲဝဏအဆင်းလို့ခေါ်ပါလားဗျာဒါပေမဲ့အိမ်မှာရှိနေတဲ့အယောင်ကိုကြည့်ပြီးတော့မှကိုကအိမ်လို့အကောင့်ထဲကြီးကိုသွားတည်တဲ့ခါကျတော့အိမ်လို့ပြောလိုက်တာနဲ့တည်းနဲ့ပြဉ္ညာဖြစ်သွားပြီအိမ်မှာရှိနေတဲ့အယောင်ကပရမတ်အစင်ပရမတ်အိမ်လို့ပြောလိုက်တဲ့ခါကျတော့ ပညာကြီးဖြစ်သွားပြီတကယ်အိမ်ဆိုတာမရှိဘူးတက်သားတွေတချောင်းချင်းဟိုဖြုတ်ဒီဖြုတ်ပြန်ဖြုတ်ထားလဲအဲ့နေမှာအိမ်ရှိသေးလားအိမ်မဟုတ်တော့ပါဘူးဗျာအိမ်မဟုတ်တော့ဘူးလေဒါကြောင့်မလို့မြင်တာကဘာကိုမြင်တယ်လဲဆိုရင်အိမ်လို့ပြောလိုက်လို့ရှင်ဒါပညာအော်အဆင့်ကိုမြင်တယ်ဆိုတော့ပရမတ်ဒါကြောင့်မလို့နော်တိတာကဘသူတိလဲစကုဝဉ္ဉ္စိတ်ဘာကိုမြင်တယ်လဲအဆင့်ယူပါယုံကိုမြင်တယ်နော်အဲ့ဒါမျိုးဒါတော့အဲ့ဒီမြင်တိတဲ့စိတ်ဘယ်မှာဖြစ်မျက်စိမှာဖြစ်နော်နော်ဒါတော့ အဲ့ဒီမြင်သိတဲ့စိတ်ဘယ်မှာပြည့်အဲ့ဒီမျက်စိမှာပဲပြည့်ရတယ်။နော်ဒါတော့ဒီနေရာမှာမြင်ဒီနေရာမှာဖြစ်ဒီနေရာမှာပြည့်တယ်ဒါတော့သူ့နေရာနဲ့သူတခါတည်းပြီးမသွားဘူးလား။ပြီးပါပါဗျာ။အေးအဲ့ဒီလိုမျိုးဗျာ။ဒါတော့ကောင်းပြီကိုကအဲ့ဒီလိုမျိုးမြင်လိုက်တဲ့အရာကိုဟာအိမ်လေးပဲလို့ကိုကစိတ်ထဲမှာကြိုက်သွားတဲ့ခါကျတော့အစင်းယူပါယုံနဲ့မြင်ရတဲ့ဒီဒီပစ္စည်းတွေကိုအိမ်လို့သတ်မှတ်တယ်ကြိုက်တယ်တဏှာကကြိုက်တယ်မသူမြင်လဲငါမြင်တယ်ဆိုတော့မြင်စေခဏမှာတဏှာလည်းမပါဘူးလားဗျာ ပါသွားပါတယ်ဗျာအေးငါမြင်တယ်ဆိုတော့ကဒိဋ္ဌိလည်းပါမသွားဘူးလားပါပါတယ်ဗျာပါသွားတယ်ဒါတော့မြင်လိုက်တဲ့အစင်းယူပါယုံလေးပေါ်မှာဘသူနဲ့ဘသူကဆွဲသွားတာတဏှာနဲ့ဒိဋ္ဌိဆွဲသွားပါတယ်ဗျာအေးဆွဲတတ်တာကတဏှာဒိဋ္ဌိနော်အဆွဲခံရတာကခန္ဓာဒါကြောင့်မို့လို့တဏှာဒိဋ္ဌိအဆွဲခံရတဲ့ခန္ဓာဖြစ်လို့ဥပါဒါနဲ့ခန္ဓာတော့ပါပြီလားပြမဗျာအေးအဲ့ဒါပဲဗျာဥပါဒါနဲ့ခန္ဓာဆိုတာဒါကြောင့်မလို့ ဥပါဒနဲ့ခန္ဓာဆိုတာကလွယ်လွယ်လေးပြောမယ်ဆိုတော့မြင်စိတ်ကြားစိတ်နာမ်စိတ်စားစိတ်တွေနော်နေ့စဉ်နေ့စဉ်ဘဝမှာဖြစ်နေတဲ့ရုပ်တင်နာနေမှန်သမျှဒီဒါဥပါဒနဲ့ခန္ဓာဒါတော့အဲ့ဒီမြင်စိတ်ကြားစိတ်နာမ်စိတ်စားစိတ်ထိစိတ်သိစိတ်တွေကိုနော်မိမိကယုံနံပဲရဲ့လို့မသိတော့တဏှာတိတိကလာဆွဲဒါတော့ဒီခန္ဓာတွေဒီတဏှာတိတိနှစ်ပါးအဆွဲခံရတဲ့ခန္ဓာဖြစ်လို့ဒီခန္ဓာ၅ပါးကိုဥပါဒနဲ့ခန္ဓာ၅ပါးလို့ခေါ်တယ်။သဘောပေါက်ပြီလား။ပြမဗျာ။ဆွဲတာကတဏှာဒိဋ္ဌိဥပါဒ။ အစွဲခံရတာကခန္ဓာ၅ပါးခန္ဓာ၅ပါးပါဗျာအဲ့တော့ဒီခန္ဓာ၅ပါးကလောလောဆယ်ဖြစ်တဲ့ခန္ဓာ၅ပါးကဒီတဏှာဒိဋ္ဌိနှစ်ပါးအစွဲခံရလို့ဒီခန္ဓာ၅ပါးကိုဥပါဒါနဲ့ခန္ဓာအဲ့ဒါလေဥပါဒါနဲ့ခန္ဓာပါဗျာအေးဒါတော့ဥပါဒါနဲ့ခန္ဓာဆိုတာနော်အခုလောလောဆယ်ဖြစ်နေတာပြောတာမဟုတ်လားပြင်ပါဗျာဒါကြောင့်ဖြစ်စေယုံနံခန္ဓာတို့သည် လောလောဆယ်ဖြစ်နေတာ တဏှာဒိဋ္ဌိတို့ပြဆွဲလန့်နေသောကြောင့်ဟောမြင်စဲမှာတဏှာပါလာပြီမြင်လိုက်တာနဲ့နောက်ကတဏှာကပ်မသွားဘူးလားတဏှာကပ်ပါတယ်ကပ်ပြီးတဏှာဒိဋ္ဌိကပ်ပြီးဆိုတော့အဲ့ဒီမြင်လိုက်တဲ့အစင်ယူပါယုံကိုပဲမိမိကနော်ကြိုက်ပြီးဆွဲလန့်ပြီးဖြစ်ပြီးအဲ့ဒါတော့အဲ့ဒီခန္ဓာကိုတဏှာဒိဋ္ဌိကဆွဲနိုင်လို့ထိုခန္ဓာကိုဥပါဒနဲ့ခန္ဓာလို့ခေါ်၏ဘယ်ချိန်ဖြစ်အခုဖြစ်နေတာဘယ်ချိန်ဖြစ်လဲအခုဖြစ်နေတာပါအဲ့တော့အခုဖြစ်နေတယ်ဆိုတော့အခုဖြစ်နေတယ်အခုထင်ရှားရှိနေတယ်ဆိုတော့စောစောကတက်ကာယဆိုတဲ့သကလုံးနဲ့ ဟောဒီဥပါဒနဲ့ခန္ဓာဆိုတဲ့စကားလုံးဘာဘာထူးလဲမထူးပါဘူးဗျာဟောမထူးတော့ဒါပဲမထူးဘူးတူတူပဲကောင်းပြီဟောဒီဖြစ်ဆဲဆိုတဲ့ယုံ nant တွေကနောက်စောစောပြောပြီးလေမြင်စိတ်ဆိုတာကမြင်စိတ်ကလေးကအခုဖြစ်တယ်ပြီးတော့အခုဖြစ်တယ်ဟုတ်တော့မလားဒါတော့ကြည်နေစဲမှာကြည်တိုက်လျှောက်ဒီရူပါယုံတစ်ခုကိုကြည်နေတော့မှာစက္ကဝဉ္ဉေစက်ပေါင်းတစ်ခါတဲ့ billions and billions billion မောင်းမြောက်များစွာဖြစ်နေတာ မီလီယံမဟုတ်ဘူးဘီလီယံနဲ့တွဲဖြစ်နေတာအဲ့ဒါလောက်ဖြစ်နေတဲ့ခါကျတော့ဒီအစင်းယူပါယုံလို့ကိုကြည့်တဲ့စိတ်ပေါင်းမြောက်များစွာဖြစ်နေတော့အဖြစ်ပြပေါင်းဘလောက်ရှိတယ်လို့ယင်နေရလားရေတွက်လို့မရပါဗျာမရဘူးအဖြစ်ပြတကူးတကူးသွားနေတယ်ဒီလိုသွားနေတာအမြန်လို့ဘာမှမသိဘာမှမသိတော့ပြောမယ်ဆိုလို့ရှိရင်တခါဖြစ်တယ်တခါချုပ်တယ်ဒီအဖြစ်နဲ့ဒီအဖြစ်ဒီဒီဒီအဖြစ်နဲ့ဒီအဖြစ်ဒီခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါး ချုပ်ပါတယ်ဗျာအဲ့လိုလုပ်ပါတကားခက်မြန်မြန်လေးပြစ်မှတလားဒါတော့နောက်တစ်ခုဖြစ်တယ်ဖြစ်တယ်ပြစ်တယ်ဒါဘယ်သူတွေဖြစ်လို့ဘယ်သူပြစ်တယ်လဲခန္ဓာ၅ပါးတွေဖြစ်ပြီးခန္ဓာ၅ပါးတွေပြက်နေပါတယ်ဗျာအေးအဲ့ဒါပဲသွားပြီးတော့တောက်လျှောက်ဒါဆိုလို့ရှိရင်ကောင်းပြီနော်ဒီရုပ်ဒီနာကြည်စဲကြားစဲနာစဲစားစဲထိစဲမှာဒီကြည်စိတ်စားအဲနော်ကြားစဲကြည်စိတ်နာနာကြားစိတ်နာစိတ်စားစိတ်ထိစိတ်တွေးတော့ကြံစီစိတ်တွေကိုပြန်ပြီးတော့အနုထက်စိတ်ရဲ့ နော်ယုံနာနှစ်ပါးဖြစ်သွားရောယုံနာနှစ်ပါးလည်းဖြစ်ဖြစ်ဖြစ်ဖြစ်ကိုပဲလက်ရှိခန္ဓာမပြောဘူးလားမြင်နေတာငါဟောအဲ့လိုတွေဖြစ်မကုန်ဘူးလားဖြစ်ပါဗျာအဲ့တော့မြင်နေတာငါလို့ပြောနေတဲ့အချိန်ကမှအပေါ်ကငါဆိုတဲ့အချိန်ကမှအောက်ကဖြစ်နေတာကယုံနာဟုတ်တော့မလားဖြစ်ပါဗျာဖြစ်နေတဲ့ယုံနာကလည်းတခါတည်းတော့ရှော့ပြက်မနေဘူးလားပြက်နေပါရဲ့ဗျာအေးဒါတော့ဖြစ်ပြီးရင်ပြက်တယ်ဖြစ်ပြီးရင်ပြက်တယ်ဒါ is and done တွေကိုပဲ ငါမြင်တယ်ငါကြားတယ်လို့ပြောနေတဲ့ခါကျတော့ဖြစ်ပြီးရင်ပြစ်တဲ့ခန္ဓာဖြစ်လို့ဒါကိုဒုက္ခသစ္စာလို့လည်းခေါ်တယ်အဲ့လိုမဟုတ်လားပြင်ပါဗျာဒုက္ခသစ္စာဒုက္ခသစ္စာဒါတော့ဝိပဿနာရှုတဲ့အခါမှာနော်အရှုခံသည်ယုံနံအရှုခံသည်ဥပါဒณะခန္ဓာ၅ပါးအရှုခံသည်ဒုက္ခသစ္စာတရားဒါကြောင့်မလို့တက်ကာယဆိုတာလဲဒါပဲဒီခန္ဓာ၅ပါးပဲနော်ဥပါဒณะခန္ဓာဆိုတာလဲအခုလောလောဆယ်ဖြစ်တဲ့ခန္ဓာ၅ပါးပဲ နော်ဒီဒီခန္ဓာဒီပင်လရဲ့ဖြစ်ပြီးရင်ပြစ်တဲ့အတွက်ကြောင့်မလို့သူ့ကိုဒုက္ခသစ္စာလို့လည်းခေါ်တယ်ဒါဆိုတော့ဒီလောလောဆယ်ဖြစ်ဆက်ခန္ဓာ၅ပါးကိုတက္ကာယလို့ခေါ်မယ်ပြီးတော့ဥပါဒณะခန္ဓာ၅ပါးလို့ခေါ်မယ်ပြီးတော့ဒုက္ခသစ္စာလို့ခေါ်မယ်ကဲဒီသုံးခုပါချသေးတယ်အထုမချပါဗျာချဘူးเนาะအဲ့ဒါလေးတွေမှတ်ထားဒါတော့ဝိပဿနာ ရှုကြမဲ့ပုံကုများသည်မိမိတို့က ဒီပြောတဲ့အခါမှာစကလုံးရဲ့နောက်ကွယ်အတိတ်ဘယ်ကိုကာကနနာသိဖို့လိုတယ်နော်ဒါတော့ခုနပြောသလိုပဲဒီထင်ရှားရှိတဲ့ခန္ဓာ၅ပါးတက်ကာယဆိုတာဘာပြောရလဲဆိုရင်နောက်တော့ရင်ပတ်ကြည့်တော့မပုတ်ကြနေတော့ကြားလားမှန်ဗျာရင်ပတ်ကြည့်တော့မပုတ်ကြနေတော့ဘာပြောလဲဆိုရင် ဖြစ်ဆဲခန္ဓာ၅ပါးလို့ခြုံပြောလိုက်ကြပါဗါတယ်လေဖြစ်ဆဲခန္ဓာ၅ပါးပါဗျာဖြစ်ဆဲခန္ဓာ၅ပါးဒီထင်ရှားရှိသောကြောင့်တက်ကာယလို့ခေါ်တယ်ဟုတ်တော့မလား မှဗျာအဲ့တော့ဒီဖြစ်စေခန္ဓာ၅ပါးတည်ပင်လည်းရဲ့မရှိမမှတ်လို့ရှိရင်တဏှာဒိဋ္ဌိနဲ့ဆွဲလန်းနိုင်လို့ဥပါဒါနဲ့ခန္ဓာပါတယ်လေဥပါဒါနဲ့ခန္ဓာပါဗျာဥပါဒါနဲ့ခန္ဓာဒီဥပါဒါနဲ့ခန္ဓာလို့ခေါ်တဲ့ဖြစ်စေယုံနာခန္ဓာ၅ပါးကလည်းဖြစ်ပြီးလျက်အမြဲမပြတ်ဒလဇဖြစ်ဖြစ်ဖြစ်ဖြစ်နေဖြစ်နေကြလို့ဗာသစ္စာဒုက္ခသစ္စာပါဗျာဒုက္ခသစ္စာတဲ့ကဲဒါတော့ဒီဖြစ်စေခန္ဓာ၅ပါးကိုနာမည်၃ခုရပြီဘယ်လိုခေါ်မလဲ တက္ကာယဥပါဒာနဲ့ခန္ဓာဒုက္ခသစ္စာပါဗျာအေးအဲ့ဒါပဲဗျာနော်ဒါတော့ဒီညဒီသုံးလုံးသဘောပေါက်ရင်တန်ပါပြီဗျာဟုတ်တော့မလားဒီညဒီသုံးလုံးသဘောပေါက်ရင်ထိုက်တန်ပါပြီဟောဒီထက်မှမေးချင်သေးတယ်နော်စောစောပြောသလိုများရင်ပတ်ပုတ်ပန်ပုတ်ပြမယ်လို့ရှိသေးလားမရှိပါဘူးမရှိတော့ဘူးနော်ဒါတော့ဒီညတော့ရင်ပတ်မပုတ်တော့တော့အကျွတ်တရားတော့ရလောက်ပါပြီနော်ဒါကြောင့်မလို့တက္ကာယလို့ပြောရင်ဖြစ်ဆက်ခန္ဓာ၅ပါး ဥပါရณะခန္ဓာလို့ပြောရင်လည်းဖြစ်ဆက်ခန္ဓာ၅ပါးဒုက္ခသစ္စာလို့ပြောရင်လည်းဖြစ်ဆက်ခန္ဓာ၅ပါးရည်စူးပါဘာဖြစ်လို့လဲအရှုခံယုံနဲ့ဝိပဿနာကြီးအရှုခံယုံနဲ့ဒီဖြစ်ဆဲကိုရှုရမှာဖြစ်တဲ့အတွက်ကြောင့်မလို့နော်လောလောဆယ်ဖြစ်ဆက်ခန္ဓာ၅ပါးကိုရှုမှသာလျှင်အဖြစ်ပြကိုလည်းတွေ့မဲ့ယုံနံကိုလည်းတွေ့မဲ့နော်အဖြစ်ပြယုံနံကိုတွေ့ပြီဆိုလို့ရှိရင်လည်းဒါယုံနံယုံမနာမတည်းရဲ့တဏှာဒိဋ္ဌိဥပါဒံပြုတ်ပြီးဒီနည်းစွဲခွင့်မရတော့ဘူးတဏှာဒိဋ္ဌိစွဲခွင့်မရလို့ရှိရင်ထိုယုံနံနဲ့ပတ်သက်ပြီးတော့မှ တဏှာဒိဋ္ဌိစွဲမှသာလျက်နော်ဥပါရဏပစ္စယဘဝဘဝဆိုတော့စွဲလမ်းမှုရှိလို့ရှိရင်တော့ယုံမနာမမသိဘူးဆိုရင်တော့ဒါကိုရရရကြောင်းလက်ရှိဘဝမှာလောက်တဲ့ကာမဘဝတွေဖြစ်မှာမို့လားဖြစ်မှာဗျာရရရကြောင်းကာမဘဝတွေဖြစ်ဖြစ်ပြီဆိုရင်တော့ရအောင်လုပ်တဲ့ကာမဘဝဖြစ်နောက်ဘဝမှာဘဝဇာတိထပ်မလာဘူးလားဇာတိပြန်လာပါတယ်ဗျာဇာတိပြန်လာမယ်လာရလာမဲ့ဇာတိကိုပြန်ကြည့်လိုက်စမ်းခန္ဓာ၅ပါးပဲလာမယ်ဟုတ်တယ်မို့လား မှန်ပါဗျာဟုတ်တယ်ဒုက္ခသစ္စာအခြေပြုဒုက္ခသစ္စာပဲပြန်လာမှာပဲနော်လိုချင်တာဒီဒီဟာကိုခန္ဓာငါးပါးမှမသိလို့နော်ခန္ဓာငါးပါးမှမသိတော့ဥပါဒံဝင်တယ်ဥပါဒံဆွဲတယ်ဥပါဒံဆွဲတဲ့အတွက်ကြောင့်မလို့ဥပါဒနာပစ္စည်းကဘဝကုသိုလ်အကုသိုလ်ဆိုတာကံတွေဆက်လုပ်တယ်ဒီကံကြောင့်မလို့တခါနောက်ဘဝမှာဝိဘက်ခန္ဓာတခါပြန်ပြီးတော့ခန္ဓာငါးပါးပြန်မရဘူးလားရပါတယ်ဗျာရတယ်ဒါကြောင့်လောလောဆယ်ပစ္စုပန်ခန္ဓာငါးပါးမှာ ရုပ်ပဲနာမ်ပဲလို့သိလို့ရှိရင်သူ့အပေါ်မှာဆွဲတဲ့တဏှာဒိဋ္ဌိရှိသေးလားမရှိတော့ပါဗျာအဲ့တော့ဟောဒီယုံနံကိုပိစုပန်ယုံနံကိုအခြေပြုပြီးတော့မှတဏှာဒိဋ္ဌိဆွဲခွင့်မရရင်ကုသိုလ်အကုသိုလ်ကမ္မဘဝဖြစ်ပါဦးမလားဖြစ်ခွင့်မရတော့ပါဖြစ်ခွင့်မရဘူးဆိုရင်အနာဂတ်မှာနောက်ထပ်ဒုက္ခသစ္စာထပ်လာအောင်မလားမလာတော့ပါဗျာလာတော့ဒါသီးပင်လျင်ရှုမှတ်တဲ့ခန္ဓာမှာနော်ဘာခေါ်မလဲဒုက္ခသစ္စာငြိမ့်နေဆိုအဲ့ဒါပြောတာနော် ရှုလိုက်တဲ့သိလိုက်တဲ့ခန္ဓာမှာနောက်ထပ်ဒုက္ခသစ္စာမလာတော့ဘူးမလာတော့အနာဂတ်ခန္ဓာငါးပါးမလာတော့ဘူးလို့ပြောတာအနာဂတ်ခန္ဓာငါးပါးမလာရင်ဒုက္ခသစ္စာမလာတော့ဘူးလို့ပြောတာဒါကြောင့်မလို့မိမိတို့ကအဲ့ဒီအချက်ကလေးကိုတည်တည်ချာချာသိဖို့အရေးကြီးပါတယ်နော်ကဲဒီညတော့တက္ကာယဥပါဒณะခန္ဓာ၅ပါးဒုက္ခသစ္စာသည်ဖြစ်စေခန္ဓာ၅ပါးကို ပြောတယ်ဆိုတာလေးကိုသဘောပေါက်ပြီးတော့ဒီလောက်နေပဲအဲတိန်ကြပါစို့ဗျာဒါတို့ခေါ်ကြပါစို့သာဓု သာဓုသာဓုပါဗျာ